သိလည်းမသိမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာမှမှန်တရားတွေသိခွင့်ရတတော်အောင်တို့ထေရဝါဒအသင်းလည်းပဲထေရဝါဒဓမ္မအသင်းလည်းပဲဆရာတော်တန်ဃာတော်တွေဟောဖော်ညွှန်ကြားပြတာဆရာတော်တန်ဃာတော်တွေလည်းပဲမြတ်စွာဘုရားရဲ့တရားကိုကြားနာရလို့ဆရာစင်ဆက်ပေါ့အဲတော့မြတ်စွာဘုရားကိုပူဇော်ရင်းနဲ့ဟောမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာလို့ ဒီလိုအမှန်တရားတွေသိခွင့်ရတယ်လို့စိတ်ထဲကနေပြီးတော့ပူဇော်ရင်းနဲ့ဉာဏ်ပညာတွေရှ िख ိုးရင်းနဲ့ဉာဏ်ပညာတွေအတတ်နိုင်ဆုံးဖြန့်ကျက်ပြီးတော့လောကကြီးလောကကြီးတစ်ခုလုံးကမှောင်မိုက်နေတယ်အဝိဇ္ဇာမှောင်တိုင်းနေမြတ်စွာဘုရား ပွင့်ထွန်းပေါ်ပေါက်လာမှမှန်တရားတွေသိခွင့်ရအဲသိခွင့်ရတဲ့အထက်မှာတရားဟောတရားနာတို့သူဟာတွေလည်းပါကြတာပေါ့ ဖယားရှင်တော်မပွင့်ပေါ်လျင်သူတော်အမြတ်စိတ်ကောင်းထားလေဤကာကုသိုလ်အာကုသိုလ်နှင့်ထိုတိုဘုံဘဝတိကြယထိုထိုဘုံဘဝမတိကြ မြာလအပြစ်တွေဖရာရှင်တော်ပွင့်ထွန်းပေါ်၍ဟောဖို့ညွန်ကြားမြတ်တရားကြောင့်ဤကားကုသိုလ်အာကုသိုလ်နှင့်ထိုထိုဘုံဘဝတိကြယမြာလကျေးဇူးတွေ ကျေးဇူးကြီးမှမြတ်ဖရာဟောတော်ရှိခိုးပါ၏ဖရာကျေးဇူးကြီးမှမြတ်တရားဝတ္တဝရှိခိုးပါ၏ဖရာကျေးဇူးကြီးစွာမြတ်တန်ငါ ရှိတာရှိခိုးပါ၏ဖေယရှိခိုးပါယဤပုံညကြောင့်အာလုံးတတဝါတွေတိယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုစင်ရဲ့ကင်းကြပါစေချမ်းသာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံးနတ္တိဝါတွေအာလုံးနတ္တိဝါတွေပြေရန်ကင်းကြပါစေ စိတ်ရှင်ရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကျမ်းမာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်လျှောက်နိုင်ကြပါစေအလုံးပေပုံသူ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေချမ်းသာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေ ကာယမိမံတံပတ္တထပရိဇာနာထပုဏ္ဏပုဏ္ဏံကာယေတဘာဝံဝိဒိတ်တဝါနဒုက္ခတန္တံကရိတတိဟေတေနသစ္စာဝဇေနဒုက္ခိတာဟွန္တုပါဏိနောဣမံကာယံဤယုတ်ခန္ဓာနံခန္ဓာကိုတံပတ္တထသုံးတတ်ကြကုန်လို့ရှုမှပွားများအထောက်ကြကုန်လို့ ပုဏ္ဏပုဏ္ဏအဖန်ဖန်ထထပရိဇာနာထပိုင်းခြား၍သိကြကုန်လော့ပိုင်းမိုင်းနိုင်နိုင်သိအောင်ကြိုးစားအားထုတ်ကြကုန်လော့ကာယေယုတ်ခန္ဓာနံခန္ဓာ၌တဘာဝံသဘောတရားတို့ကိုတဘာဝလက္ခဏာသင်္ခတလက္ခဏာတာမညလက္ခဏာပရမတ္ထသဘောတရားတို့ကိုဝိဒိတ်တဝါနပိုင်းမိုင်းနိုင်နိုင်သိမြင်သည် ရှိသော ဒုက္ခတန်တန်ဒုက္ခ၏အဆုံးတို့ဖြစ်ပြ၏အဆုံးတို့ရှုကံရှုဉဏ်တို့၏အဆုံးတို့ကရိတ်တတိမဉဏ်ဖိုးဉဏ်တို့ဖြင့်မျက်မှောက်ပြုရလက်တံဧတေနာသစ္စာဝိဇိနာဤသို့နှုတ်တံဖော်ထုတ်ပြန်၍ဟုတ်မှန်သောဒေသနာသစ္စာစကားကို မျက်စုပူဇော်ရလေသောကြောင့်တာတဝိနာတရားချေခင်စိတ်ကောင်းဝိညာဉ်အကုန်သောတင်သူတော်စဉ်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွာ ပါဏိနောလူရရနအဖျားပြပြမမကျွင်းခွင်းဥဒုံအလုံးစုံကုန်သောဇနတတဝဟုနလူပြမပေါင်းများစွာတို့သည် များစွာတောင်းတောင်းတတဝအပေါင်းတို့သည် နေဗယသဘေယံခတ်သိန်းတို့မှလည်းကင်းငြိမ်းကြအကုန်သည်ဟွန်သူဖြစ်ကြပါစေကုန်သတည်း နေဒုက္ခဆာဆင်းရဲခတ်သိမ်းတို့မှလည်းကင်းငြိမ်းကြဂုံသည်ဟွန်းတုဖြစ်ကြပါစေကုန်သတည်းအာသောကာသမညိုမမိန်တကိုရှင်၍ဆိုရင်မနောင်ကြောင်းကြပူဆွေငိုကြွေးခြင်းတို့မှလည်းပဲကင်းဝေးကြကုန်သည်ဟွန်းတုဖြစ်ကြပါစေကုန်သတည်းဟွန်းတုယနေ့ကဆာနိဗ္ဗာန်ရသည့်ဘဝတိုင်အောင်စိတ်ရှင်လန်း၍ကျမ်းဉာဏ်မာမချမ်းဉာဏ်သာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ ကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်တည်းပထမဦးဆုံးထေရဝါဒဓမ္မကဥဆောင်ပြီးတော့စီယုံညီညာစွာနဲ့သင်္นานနေရောတရားပွဲတွေရောအားတိုက်ခွန်တိုက် သာသနာပြုလုပ်ငန်းတွေစူးစမ်းနေတာမတန်ဝမ်းသာဖို့ကောင်းတယ်မတန်ဂုဏ်ယူဖို့ကောင်းတယ်ဆက်လက်ပြီးတော့လည်းပဲသာသနာပြုလုပ်ငန်းတွေစတဲ့တဲ့ဖို့စူးစမ်းပွားများအားထုတ်နိုင်ပါစေအောင်မြင်ပါစေလို့ဆန္ဒပြုပါတယ်ထေရဝါဒဆိုတာမြတ်စွာဘုရားရဲ့ဝါဒပါပဲထေစဉ်ထေဆက်ပေါ့ရှေးမထေကြီးတွေ ပထမတန်ဃာယနာတင်ခဲ့တဲ့ရှင်မာကတ္တဗမထေရီတို့အမေရရှင်မာကတ္တဗမထေရီပေါ့ဥပါလိတို့ရှင်အာနန္ဒာတို့ပြန်ဖြေအဲ့ဒါတွေကိုမြတ်စွာဘုရားဟောကြားထားတဲ့အတိုင်းမြတ်စွာဘုရားဆုံးမထားတဲ့အတိုင်းမြတ်စွာဘုရားညွှန်ကြားထားတဲ့အတိုင်းဆင်းရဲဒုက္ခမှလွတ်မြောက်ကြောင်းတရားကောင်းတွေကို ပယ်လည်းမပယ်ဘူးထပ်လည်းမထည့်ဘူးဖျားညွှန်ကြားတဲ့အတိုင်းတသွေမတိတ်ထိမ့်သိမ်းဆောင်လျှောက်ပြီးလိုက်နာဆောင်ရွက်နေတဲ့ဝါရထီရဝါရလို့ခေါ်ပါတယ်ထီရဝါရဟာမြတ်စွာဘုရားရဲ့အဆုံးအမတွေပါပဲမြတ်စွာဘုရားရဲ့အဆုံးအမတရားတွေဟာမြတ်စွာဘုရားနဲ့တထပ်သေးပဲတရားကိုမြင်မှဘုရားကိုမြင်တယ် ဘုရားကိုမြင်တဲ့သူကလည်းတရားကိုမြင်လို့တရားကိုမြင်တယ်ဆိုတာမြတ်စွာဘုရားညွှန်ကြားတဲ့တရားတော်တွေကိုတုတ္တမယဉာဏ်စိဉ္နမယဉာဏ်ဘာဝနာမယဉာဏ်ပฏิဝေဒဉာဏ်စွမ်းနိုင်သလောက်ဉာဏ်နေနဲ့သိရှိနားလေလိုက်နာကျင့်သုံးတာတရားကိုမြင်တယ်လို့ခေါ်ပါတယ်အခုလည်းတရားတွေလိုက်နာကျင့်သုံးနေကြတာပဲအမှန်တန်ဝမ်းသာဖို့ကောင်းတရားကိုမြင်တဲ့သူဟာဖရာကိုမြင်တယ် တရားမမြင်လို့ရှင်ဘုရားနာမှာကတ်နေပြီနဲ့ရုပ်ထုတော်တွေမျိုးစုံထုထားမယ်ရွှေတွေဘလောက်ပဲခြားထားခြားထားကြောက်တံပရမများတွေဘလောက်ပဲခြားထားခြားထားခမကြီးတွေနဲ့အကြီးကျယ်လှုပ်ထားပြီနဲ့ဘုရားကိုမြင်ရမရောက်ပါဘူးတရားကိုလေ့လာကြိုးစားမှပရိယတ်ကိုပရိပတ်ကိုပေါ့လေ့လာကြိုးစားမှပရမနာလဲအောင် င်တန်းတွေဖွင့်နေတာနားလည်ဖို့ပေါ့နားလည်ပြီးတော့နားလည်တဲ့အတိုင်းအတတ်နိုင်ဆုံးလိုက်နာဖို့ဓမ္မထေရဝါဒရဲ့ညွှန်ကြားချက်ကိုအပြည့်စုံလိုက်နာရရောက်မျိုးစုံသင်ကြားထားတဲ့ဝိနည်းတွေတုတ်တန်တွေဗိဓမာတွေပေါ့လေနားလည်အောင် လေ့လာပြီးတော့မလိုက်နာဘူးဆိုရင်တော့ထေရဝါဒရဲ့ညွှန်ကြားမှု ဆုံးမမှုအောက်မှာလိုက်နာသူတပိပိပိတတာမဖြစ်သေးဘူးပေါ့ထေရဝါဒဗုဒ္ဓဝါဒအမိခံပဲရှိဦးမယ်ဗုဒ္ဓဘာသာဝင်တော့ဗုဒ္ဓဘာသာဝင်ပေါ့အာဇာနီဗုဒ္ဓဘာသာဝင်မဟုတ်တော့ဥပါဒကဥပါတိကအနေနဲ့ပြောမယ်ဆိုရင်ယရဏသုံးပါးကိုကိုယ်ွယ်စိကရင်ဥပါဒကမျိုးသားကမျိုးသမီးဆိုရင် ဥပါတိကာ အဲ့ဒါဒီမှာထိတဲ့တင်နန်းသားတွေကဒါတွေကတော့အကုန်လုံးသိပြီးသားတွေပါပဲဒါပေမဲ့ယရဏသုံးပါးကိုကိုယ်ွယ်စည်းကပ်တိုင်းမြင့်မြတ်တဲ့ဥပဒကမြင့်မြတ်တဲ့ဥပါတိက မဖြစ်ဘူးဘုရားတရားတန်ခါကိုကိုယ်ွယ်စည်းကပ်ရင်ဥပဒကဥပါတိကငါးပါးသီလမထိန်လို့ရှင်အဲ့ဒါညံ့တဲ့ဥပဒကညံ့တဲ့ ဥပါတိကာဖြစ်တယ်ဒါနဲ့ပို့ပြီးတော့တရားတွေကိုသိတဲ့အတိုင်းမလိုက်နာဘူးသီလသမာဓိပညာသိက္ခာသုံးပါးကိုမိမိတို့ရဲ့နှလုံးသားမှာတည်အောင်မကြိုးစားရင်ဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပဲဂတိမမြဲတဲ့ဗုဒ္ဓဘာသာပယ်လေးပါရောက်မလားမရောက်လားမပြောနိုင်ဘူးဂတိမမြဲဘူး ဒုက္ကတိရောက်ခြင်းရောက်မယ်ဒုက္ကတိရောက်ခြင်းရောက်စိတ်မချရတဲ့ဗုဒ္ဓဘာသာမြတ်စွာဘုရားညွှန်ကြားတဲ့သီလသမာဓိပညာတွေကိုအတတ်နိုင်ဆုံးကြိုးစားပွားများအားထုတ်မယ်မညံဖုန်ညာရရင်တော့အကောင်းဆုံးပေါ့မညံဖုန်ညာမရသေးတော့လေမညံဖုန်ညာရအောင်ကြိုးစားအားထုတ်နေတဲ့အကောင်းတဲ့ဝိပဿနာဉာဏ်တွေရရင် အဲ့ဒီအာစိဏကံဝိပဿနာဉာဏ်တွေရှိရင်တော့ကတိမြဲနိုင်တယ်အာစိဏကံဆိုတာနေတိုင်းနေတိုင်းအလေးအကျင့်တွေအားကောင်းအလေးထားတွေဖြစ်ပြီးတော့အချိန်မီဝိပဿနာ ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဒါနသတိရရင်လည်းသူကတိရောက်တာပဲသီလသတိရပြီးသိရင်လည်းသူကတိရောက်တာသမထပွားပြီးသိရင်လည်းသူကတိရောက်တာသို့တော်လည်းပဲရောက်သွားတဲ့နေရာမှာ မိမိတို့ဝိပဿနာဉာဏ်အခြေခံမှာပါလို့ရှိရင်မေ့လျော့ပေါ်ဆပြီးတော့ပြန်လေပြီးတော့အပေကိုကြာနိုင်ပါသေးတယ်နောက်ပိုင်းကျဝိပဿနာဉာဏ်အခြေခံနေပါသွားလို့ဝိပဿနာဉာဏ်နေအရှိန်ဟုန်ပါသွားလို့ရှိရင်ဟိုကြရင်ဝိပဿနာတရားတွေနားလဲရတဲ့အခါနာမင်းကြီးတွေတရားမင်းကြီးတွေဗြဟ္မာမင်းကြီးတွေဟောတဲ့တရားနားလိုက်မကြခင်မဲ့သောတာပန်ဒီတရားကနေဖြစ်သွားနိုင် မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းညွှန်ကြားဆုံးမနေတဲ့ထေရဝါဒဓမ္မအတင်းဟာညီမျိုးစုံပရိယတ္တိဓမ္မတွေလေ့လာသလိုပရိပတ်တိဓမ္မတွေလည်းပဲအတတ်နိုင်ဆုံးကျင့်ကြံကြိုးကို အားထုတ်ဖို့လိုတယ်အားထုတ်တဲ့လုပ်ငန်းတွေကိုလည်းအားပေးဖို့ကြိုးစားရမယ် ထေရဝါဒဆိုတာမြတ်စွာဘုရားညွှန်ကြားတဲ့မြတ်စွာဘုရားရဲ့ဝါဒပါအမတန်မုံမြတ်တယ်တိလေမုံမြတ်မှန်တိလေជីညိုလေတိလေအာကိုဝလေတိလေပို့ပြီးကြိုးစားခြင်းလေတိလေဆိုတာကသာဘိပရိယတ္တိနဲ့သိရင်လည်းပဲជីညိုတာပဲသာဘိပရိယတ္တိနဲ့ရော ဝိပဿနာကျင့်ကြံကြိုးကုပ်အားထုတ်လို့ခန္ဓာအတိနဲ့ခန္ဓာညာရောက်အတိနဲ့သိဩဗုဒ္ဓဘာသာဖြစ်ရတာဖိုးတန်လိုက်တာမြတ်စွာဘုရားတရားတော်တွေကိုနာကြားဝယ်အားထုတ်ခွင့်ရဖို့တန်လိုက်တာတန်ဖို့မဖြတ်နိုင်ဘူးလူဘဝအရတော်တာပဲအမတန်အရတော်တာပဲအမတန်ဖို့တန်တာပဲသို့တော်လည်းပဲငါမှကျင့်နေရအားထုတ်เสียရတယ် အများကြီးကြံသေးတယ်ငါမမေ့ရောပေါ့ပေါ့ဆဆနေလို့မရဘူးဒါလို့ဘုဒ္ဓံနဲ့အယူဆဒါလို့ဘုဒ္ဓံနဲ့မှန်ကန်တဲ့ညွှန်ကြားချက်တွေဟာအမြဲတမ်းမရနိုင်ပါဘူးခနောဝေမဥပိစ္ဆကာခဏတိတာဟိသောစံတိနိရယံမိတမပိတာအမတန်အခွင့်အရေးကောင်းတဲ့ဒီခဏလေးကိုဒီအခွင့်အရေးလေးကို ဗုဒ္ဓဘာသာဖြစ်ပြီးတော့ဗုဒ္ဓဘာသာတရားတွေသင်ကြားခွင့်နာယူခွင့်ကျင့်ကြံအားထုတ်ခွင့်ရတဲ့ဒီခန္ဓာလေးကိုဟိုတရားနာနေရတဲ့သူတွေအားလုံးပေါ့ဒီခန္ဓာလေးကိုမလွန်ညစေနဲ့တဲ့မြတ်စွာဘုရားခနောဝေမာဥပိစ္ဆကမလွန်ညစေနဲ့ဘာမှတရားအမထုတ်ဖဲနဲ့တရားတွေကြာကြာနာနာခန္ဓာညာရောက်မသိပဲနဲ့အချိန်မကုန်ညစေနဲ့ ခန္ဓာတိတာဟိသောစန္တိနိရိယမိတမပိတာဒီခန္ဓာကောင်းလေးအခွင့်ရေကောင်းလေးကိုလက်လွတ်ဆုံးရှုံးသွားရင်ငရဲပြီးရောက်ပြီးတော့ဆိုရင်ပူဆိုရင်ပင်မပြီးတော့အကြီးအကျယ်ဒုက္ခရောက်လိမ့်မယ်အများစွာဘုရားတတိပေးထားတာဒီခန္ဓာလေးကိုလွန်သွားရင်ဆိုတာသာသနာတော်ကြီးနဲ့တွေ့တဲ့ဗုဒ္ဓဘာသာဝင် သူတော်စင်တွေဟာ တစ္ဆာတရားတွေကိုဝိပဿနာဉာဏ်နဲ့တော့အ ਨੇ ဆုံးသိတဲ့တတ်နိုင်ရင်မဉဏ်ဖုန်ဉဏ်ရရင်အကောင်းဆုံးပဲတစ္ဆာတရားတွေမသိဘဲနဲ့ခန္ဓာဉာဏ်ရောက်မသိဘဲနဲ့အချိန်မကုန်စေနဲ့ဇာတိသင်လို့တော့ပရိယတ္တိဓမ္မအနေနဲ့သိကြပြီအများကြီးပဲသိရသင်္ကြန်တွေပြီးဓမ္မတွေဆိုတာခန္ဓာအကြောင်းသင်တာပါပဲယုတ်တည်နေနေအကြောင်း စိတ်စိတ်ဖြားဖြားခွဲခြမ်းပြီးတော့သင်တာဒါလေးလည်းအဖို့တန်တာပဲအဲ့လိုသင်ုံနဲ့မပြီးသေးဘူးခန္ဓာဉာဏ်ရောက်အောင်ဘာဝနာမယဉာဏ်ဖြစ်အောင်ကိုယ်သင်္นานတွေတက်ပြီးတော့စာအုပ်တွေဖတ်ပြီးတော့သိတဲ့အသိဉာဏ်ဟာတုဒ္ဓမယဉာဏ်စိန်နာမယဉာဏ်လို့ခေါ်ပါတယ်မြတ်စွာဘုရားရဲ့တရားတော်တွေသိတာအမတန်ဖိုးတန်နဲ့အမတန်ကောင်းတဲ့ညာတပရိညာအနေနဲ့အသိနဲ့ဒိဋ္ဌိကိုဖြုတ်ရရောက်တဲ့ အတိနဲ့ဖြုတ်ယုံနဲ့တော့ဘယ်တကားမပိတ်သေးဘူးခန္ဓာညာရောက်အ ਨੇ ဆုံးပစ္စယပရိက္ခညာလောက်ရောက်အောင်အဲ့ဒီညာလည်းပဲအမြဲတမ်းအချိန်မရွေးဝင်စားလို့ရချိန်မျိုးဝင်စားတယ်ဆိုတာဇံဝင်စားသလိုဝင်စားတာတော့မဟုတ်ပါဘူးဘောရဘောရကိုဝိပဿနာရှုမှတ်နိုင်အောင်အဲ့ဒီလိုကြိုးစားလို့ရှိရင် သာသနာတော်ကြီးနဲ့တို့ရအကျိုး နတ်သေးတာပေါ့အထိုက်လျောက်ဒါပဲနဲ့အများကြီးလိုပါသေးတယ်မညံဖုန်ညံရမှာကောင်းအကောင်းဆုံးကိုမှန်းထားမြတ်စွာဘုရားကတော့ယဟန္တာဖြစ်သည့်အထိကိုဟောထားလေးမဲ့လေးဖို့ရအောင်ကိုကြိုးစားကြမိလျော့ပေါ်ဆံမနေနဲ့ဘဝတစ်ခုရတာမစင်တဆက်ပဲဘဝမှန်သမျှအကုန်ဒုက္ခကြီးဘယ်ဘယ်ဘဝပဲရရ31ဖုံမှာ လူမင်းနတ်မင်းမြမမင်းဗာမင်းတွေပဲဖြစ်ဖြစ်ဘလောက်ပဲချမ်းသာချမ်းသာ ခန္ဓာရတာဒုက္ခပဲအဲ့ဒါကိုကြားနာယုံနဲ့တင်မဟုတ်ဘူးကြားနာယုံနဲ့လောက်ကတော့ကြားပြီးပြီးသွားတာပဲဘယ်လက်မခံနိုင်ဘူးကောင်းကောင်းနေကောင်းကောင်းစားနေရတာပေါ့မတန်ချမ်းသာတဲ့အောင်းမိကိုယ်တွေ့ဝိပဿနာတရားတွေအားထုတ်လို့ရှိရင်တိတိတဲ့တိလာမယ်တိတိတဲ့တိလာဩဟုတ်တာပဲမှန်တာပဲအဲ့ဒီခန္ဓာရဲ့ဒုက္ခတွေကိုသိအောင်လို့ ရှေးမထေရီတွေကမြတ်စွာဘုရားညွှန်ကြားထားတဲ့အတိုင်းမြတ်စွာဘုရားရဲ့တရားတော်တွေဆိုတာနေယံနိကဂုံနဲ့ပြည့်စုံတယ်ဆင်းရဲဒုက္ခအပေါင်းမှ ထုတ်ဆောင်ကယ်တင်နိုင်တဲ့စွမ်းအားရှိတယ်ဆင်းရဲဒုက္ခအပေါင်းမှဘသူတွေကိုထုတ်ဆောင်နိုင်တယ်လဲဆိုတော့လိုက်နာကျင့်ကြံကြိုးကုပ်အားထုတ်တဲ့ပုဂ္ဂိုလ်တို့ထုတ်ဆောင်ခဲ့တဲ့နိုင်ဗုဒ္ဓဘာသာအမိခံပေမဲ့လို့ မလိုက်နာမကြိုးစားတဲ့ပုံကိုယ်တွေကိုတော့မကယ်တင်နိုင်ဘူးကယ်တင်ရှင်တွေတကိုးရှင်တွေဆိုတာချားမှမရှိပါဘူးကယ်တင်ရှင်ဘုရားသခင်ကကယ်တယ်လို့အကယ်တင်ရှင်တူကကယ်သွားတယ်လို့တို့အမျိုးကသိရင်ဗြမာဖြစ်တယ်လို့ဒါတွေဟာယုံနန်းစကားတွေပါအကြောင်းကျိုးမညင်ညွတ်ဘူး တကယ်တကယ်ကယ်တင်တာကိုကျင့်တဲ့တရားဟာကိုယ်ကယ်တယ်ဒါနတရားကဖြစ်လျာဘဝမှာမဆင်းရအောင်ကယ်တင်တယ်သီလတရားကအသက်ရှိအောင်အနာကင်းအောင်ကယ်တင်တယ်တမာတိတရားဖြစ်လျာဘဝမှာစိတ်ချမ်းသာမြန်မြန်ဆန်းဆန်းတမာတိရတကောဣတိပတ်တရားကယ်တင်တယ်ဝိပဿနာတရားကဟုတ်တိုင်းမှန်စွာသိအောင်မဉ္ဇဏ်ဖုန်ဉဏ်တွေရအောင် တန္တရာဝဆင်းရဲမှလွတ်အောင်နိဗ္ဗာန်ရောက်ကတင်နေဒါကြမ်းအဖြစ်ပေါ့အဲလိုမြတ်စွာဘုရားညွှန်ကြားထားတဲ့တရားတော်တွေအချင်းချင်းပြောလိုက်ရင်အကုန်လုံးဆင်းရဲခတ်သိမ်းခြုံငင်းတဲ့နိဗ္ဗာန်ရောက်ဖို့ဒါအချင်းချုံလိုက်တာပေါ့ဆာလိုပြောတော့ဝိမု ക്തി ရဟတကိုရဖို့နိဗ္ဗာန်ရဖို့တန်တိဒုက္ခကိုရဖို့အဲ့ဒီဒုက္ခမှလွတ်ကြောင်းတရားတွေကိုထေရဝါဒကအကုန်လုံး ထိမ့်သိမ့်စောင့်ရှောက်ထားတယ်မြတ်စွာဘုရားဟောတဲ့တရားတွေကိုဟောတဲ့အတိုင်းပယ်လည်းမပယ်ဘူးထပ်လည်းမထည့်ဘူးဓမ္မညုတရွှေဉဏ်တော်ကြီးကိုဘယ်သူမှမမေ့ဘူးပယ်တဲ့သူတွေလည်းပဲဒီဓမ္မညုတဉဏ်ရတာမဟုတ်ကိုယ့်ဘကိုစိတ်နာမယဉဏ်လေးနဲ့သောတာပန်တရားကအနာဂံယဟန္တာဘယ်တော့မှမပယ်ဘူးမြတ်စွာဘုရားရဲ့စကားကိုပယ်တယ်ထပ်ထည့်တယ်ဆိုတာပုထုဇဉ်တွေ တချို့အထိုက်လျောက်ဇန်နေပါတွေရရင်ရမယ်မညံဖုန်ညာမရသေးတဲ့ပုံကိုယ်တွေမညံဖုန်ညာရတဲ့ပုံကိုယ်ကတော့မြတ်စွာဘုရားကိုကြည်ညိုလို့မဆုံးအသက်နဲ့လဲပြီးကြည်ညိုတယ်သာပေတက်ရင်တက်မယ်မတက်ရင်မတက်ဘူးတတ္တိဖြစ်စေမတတ္တိဖြစ်စေယရဏမြတ်သုံးပါးကိုတော့မတုံမလုတ်ဘယ်တော့မှယရဏမြတ်သုံးပါးပေါ့ယုံကြည်တဲ့စိတ်ကြည်ညိုတဲ့စိတ်ဘယ်သူမှဖြတ်လို့မရလူကိုယ်သာနှိမ့်ဆက်လို့ရရင်ရလူကိုတတ်ပြစ်လို့သိရင်သိမယ် စိတ်ထဲကယုံကြည်ချက်ကိုဘယ်လူမှဖြတ်လို့မရလူတွေမဟုတ်ဘူးနတ်တွေပါဖြတ်လို့မရဘယ်နတ်ဘယ်ပြမာမှဖြတ်လို့မရဘယ်တော့တကိုးကြည့်ကြည့်လူအသေးအောင်လုပ်လို့ရရင်ရစိတ်ထဲကယုံကြည်ချက်မှန်မှန်ကန်ကန်သိထားတဲ့အမှန်တရားသစ္စာတရားတွေကို သိထားတဲ့ဒီဉာဏ်ပညာကိုဘယ်လူဘယ်နဲ့ဘယ်ပုဂ္ဂိုလ်မှဖြတ်လို့မရဘူး။ဒါကြောင့်မြတ်စွာဘုရားရဲ့စကားတော်တရားတော်တွေကို ပယ်တယ်ထတ်ထဲ့တယ်ဆိုတာပုရုဇဉ်တွေထေရဝါဒထေစဉ်ဝါလိုက် ရှေ့မထေကြီးတွေရဲ့ဆုံးမညွှန်ကြားတဲ့အတိုင်းတသွေမတိတ်လိုက်နာပြီးတော့သီလသမารိပညာတိခါသုံးပါးတိုးတက်သည့်တဲ့တိုးတက်အောင်အောင်မြင်သည့်တဲ့အောင်မြင်အောင်ထိမ့်သိမ်းဆောင်လျှောက်လာတာထေရဝါဒဒါဟာမြို့တို့လိုက်နာရမယ်ဝါဒပဲထေရဝါဒရဲ့ညွှန်ကြားချက်တွေ ဒါကြီးဥရွှေအောင်ဖော်ပြထားတာတွေကတိတ်ကောင်းတယ်ဒါကြီးဥရွှေအောင်ရဲ့စာအုပ်တရားအမတန်နှစ်သာရရှိကျန်တဲ့စာအုပ်တွေလည်းသူဟာနဲ့သူကောင်းတာပါပဲကျွန်တော်လက်လန်းမိတာပြောခြေရဝါဒဗုဒ္ဓဝါဒသစ္စာဝါဒအနတ္တဝါဒကြောင်းကျိုးကိုရှင်းပြတဲ့မြတ်စွာဘုရားရဲ့ဝိပဿနာဝါဒဘာတွေကိုညွှန်ကြားထားလဲဆိုတော့ လူချင်းချင်းဆက်ဆံတဲ့အခါမှာအနစ်နာခံနိုင်အောင်အနစ်နာခံပြီးဆက်ဆံလိုတဲ့စိတ်ဓာတ်မျိုးရှိအောင်ရင့်ကျက်အောင်ညွှန်ကြားထားတာဘုဒ္ဓဝါဒထေရဝါဒဆက်ဆံတဲ့အခါမှာအချင်းချင်းဆက်ဆံတဲ့အခါမှာအပေါ်စီးအသာစီးကယူခြင်းတဲ့စိတ်ကများတယ်အသာဆန်တဲ့ဝါသနာဆိုတာအနမတကတန္တရာဆပြီးတော့ ဒီဝါသနာဇိုးဟာပုထုဇဉ်ရဲ့နှလုံးသားမှာအမြဲတမ်းနေရာယူထားတာဘယ်နေရာမှာဘလို့နည်းနဲ့ပဲဆက်ဆံဆက်ဆံအတာစီးရနေခြင်းနဲ့တာမပေါင်းမြင်တယ်အနာမခံခြင်းအနိနာခံခြင်းတဲ့စိတ်များသောအဖြစ်မရှိတာမနာခြင်းနဲ့ပေါ့ချမ်းသာမှဆက်ဆံခြင်းဆင်းရဲလို့ရှိရင်မဆက်ဆံခြင်း မိမိလိုတာကိုပေးနိုင်မှဆက်ဆံခြင်းလိုတာကိုမပေးနိုင်ရင်ဆက်ဆံခြင်းလူချင်းချင်းလူတို့တောင်းတောင်းမမြင်နိုင်ဘူးဘယ်လိုမြင်လဲတထေးကြီးပဲဆင်းရဲသားပဲဘာလူမျိုးပဲဒါဟာငါတို့ရဲ့မိတ်ဆွေပဲဒါဟာငါတို့ရဲ့ယံသူပဲအဲ့လိုခွဲခြားမှုတွေအများကြီးပဲထေရဝါဒ အဲ့ဒီလိုကွဲရမှုတွေမဖြစ်အောင်ညွှန်ကြားတာလူချင်းချင်းဆက်ဆံတဲ့အခါအနစ်နာခံပြီးဆက်ဆံပါအနစ်နာခံတယ်ဆိုတာဘယ်ကမြဖြားခံလဲဆိုတော့အာလောဘကမြဖြားခံနစ်နာခံတယ်သူတစ်ပါးဖို့အများဖို့ဒါကိုဦးစားပေးတယ်မြတ်စွာဘုရားကိုယ်တိုင်လည်းပရဟိတလုပ်ငန်းမှာအတုမရှိဆောင်ရွက်ခဲ့အလောင်းတော်ဘုရားတော်ကလည်းပဲ အများအကျိုးကိုအသက်နဲ့လဲပြီးဆောင်ရွက်ခဲ့ပါရမီတွေဖြည့်တယ်ဆိုတာအများအတွက်ပဲဘုရားဖြစ်ပြန်တော့လည်းပဲ45ပါးကာလပတ်လုံးမနာမနေည300မှာတရံမဲ့နာခွင့်ရကျန်တဲ့အချိန်နေအမြဲတမ်းပဲအများအကျိုးဆောင်နေရအတုမရှိတဲ့ပရဟိတအကျိုးဆောင်ကမြတ်စွာဘုရားပဲအဲ့တော့မြတ်စွာဘုရားရဲ့တပည့်တွေ မြတ်စွာဘုရားစကားကိုလိုက်နာတဲ့သူတော်ကောင်းတွေဟာမြတ်စွာဘုရားလျှောက်တဲ့လမ်းကြောင်းပဲပရဟိတကိုဦးစားပေးရလောကကြီးဟာငါအတွက်မဟုတ်ဘူးငါဟာလောကအတွက်ဒီစိတ်ဓာတ်မျိုးကိုမွေးနိုင်ရမယ်ဒီစိတ်ဓာတ်မျိုးမွေးနိုင်မှဗုဒ္ဓဝါဒထေရဝါဒနဲ့ညီတယ်နေရာတကာမှာငါအတွက်ငါအတွက်ငါအတွက်ငါမိသားစုအတွက်ငါအတိုင်းဝိုင်းအတွက် အဲ့ဒီအစွန်းတွေတဖြည်းဖြည်းရောက်သွားတယ်ငါတို့လူမျိုးအတွက်ငါတို့ဘာသာအတွက်ငါတို့လူမျိုးငါတို့ဘာသာကဘာကိုအုပ်စိုးရကျန်တဲ့သူတွေအကုန်သိပဲသိဆိုတာအတ္တလွန်ကဲတာတန်တရားလုံးကပါလာတဲ့ဆိုးွားတဲ့စိတ်ဓာတ်ရုပ်မာတဲ့စိတ်ဓာတ်လို့ခေါ်တယ်ဖခင်ရဲ့သားတော်တမီးတော်တွေဖခင်ရဲ့တပည့်တွေမှာဒီစိတ်ဓာတ်မျိုးမရှိဘူး ငါတို့လူမျိုးငါတို့ဘာသာသာကောင်းစားတွေကျမ်းစာတွေအကုန်သေပစေဆိုတဲ့ကျမ်းစာတွေအကုန်လိုက်တတ်ခြင်းနဲ့ရုပ်မာတဲ့စိတ်ဓာတ်မျိုးမရှိဘူးမရှိအောင်လေထေရဝါဒသင်ကြားပေးတယ်သင်ကြားပေးတဲ့မြတ်စွာဘုရားကိုယ်တိုင်လည်းရှိရအသေးခံပြီးတော့အများကျို့ကိုဆောင်ရွက်သွားတယ်ဘုဒ္ဓဘာသာကိုဘုရားရဲ့တရားတော်ကိုသိခွင့်ရတယ်အကုန်လုံးပေါ့နားလေသဘောပေါက်ကြတဲ့ ပုဂ္ဂိုလ်မှန်သမျှဗုဒ္ဓဘာသာမှမဟုတ်ပါဘူးအကုန်လုံးလိလာလိုက်စားနေတဲ့သူတော်ကောင်းတွေမှန်သမျှဟာမြတ်စွာဘုရားရဲ့စကားတို့ကြားနာရတဲ့အတိုင်းဉာဏ်နဲ့ထိုးထွင်းပြီးတော့သိမြင်အောင်ချက်ပြီးတော့သိမြင်အောင်ကြိုးစားပြီးတော့လိုက်နာ နိုင်အောင်ကြိုးစားမယ်ဆိုရင်မြတ်စွာဘုရားရဲ့စကားတော်အတိုင်း လူတွေအားလုံးပေါ့နိုင်ငံတိုင်းနိုင်ငံတိုင်းတကဘာလုံးလိုက်နာမှာဆိုဒီကဘာကြီးဟာငြိမ်းချမ်းသာရတဲ့အမတန်ငြိမ်းချမ်းတဲ့ကဘာကြီးဖြစ်မှာအခုမငြိမ်းချမ်းမလိုက်နာလို့ပဲဒါပဲလိုက်နာရခေါင်းမှန်းကိုမသိလိုက်နာရခေါင်းမှန်းမသိတဲ့သူတွေကထားတရားတော်နာကြတဲ့တရားစိတ်ဝင်စားကြတဲ့သူတော်ကောင်းတွေကတော့ဘသူကောင်းကောင်းမကောင်းကောင်းမိမိတို့ကောင်းအောင်ကြိုးစား အများများဆက်ဆံတဲ့အခါမှာအနစ်နာခံပြီးဆက်ဆံလို့တဲ့စိတ်ဓာတ်မျိုးမိုးရမယ်အများအတွက်သူတစ်ပါးအတွက်အများအတွက်သူတစ်ပါးအတွက်လို့နှလုံးသွင်းလိုက်တာနဲ့ငါအတွက်ဆိုတာဦးစားမပေးတော့ငါအတွက်ဆိုတာလောဘမှာဗဟိုပြုတယ်လောဘပြတ်ထန်းတယ်အတ္တလွန်ကဲတဲ့အတ္တကိုပေါအောင်လုပ်လိုက်တာ ဒီငါဟာဝိပဿနာနယ်မှာလည်းပဲအမြဲတမ်းဒုက္ခပေးတယ်လူမှုရေးနယ်မှာလည်းပဲဒုက္ခပေးတယ်နိုင်ငံရေးတွေစီးပွားရေးတွေအကုန်လုံးပေါ့အဲဒီငါအတ္တလွန်ခဲ့တာပါသွားကွာသွားဆုံးမထားတဲ့အဆုံးမဟာဗုဒ္ဓသာသနာဗုဒ္ဓဝါဒအဲ့ဒါထေရဝါဒပဲငါအတွက်မဟုတ်ဘူးများအတွက် တရားပွဲတွေကျင်းပတဲ့တရားသင်တန်းတွေပေးတဲ့ဘု து အတွက်လဲအများအတွက်အများဒုက္ခမှလွတ်ဖို့အများချမ်းသာဖို့ဒုက္ခမှလွတ်ဖို့ချမ်းသာဖို့ဆိုတာအများ အမှန်တရားကိုသိမှအမှန်တရားသိမှအမှန်တရားတွေကိုကြံနိုင်မယ်ပြောနိုင်မယ်လုပ်နိုင်မယ်သစ္စာနဲ့အညီ ကြံပြောပြုတဲ့လုပ်ငန်းတွေဟာတဖြည်းဖြည်းနဲ့ဒုစရိုက်တွေကင်းသွားတယ်အမှန်ကိုသိတယ်ဆိုတာဤတရားဒီကအာကုသို့ဤတရားဒီကကုသို့ဤတရားဒီကဒုက္ခတရားဤတရားဒီကဒုက္ခဖြစ်ကြောင်းတရားဤတရားဒီကဒုက္ခချုပ်ရတရားဤတရားဒီကဒုက္ခချုပ်ကြောင်းတရားအချင်းချုပ်ပေါ့အဲ့ဒီလို ဒုက္ခရောက်ရရောက်ကြောင်းတရားဒုက္ခမှလွတ်ကြောင်းတရားတွေကိုဘုရုဇင်တွေကတသံနေရာလုံးအမှန်တိုင်းမသိကြရဘုရုဇင်တွေသိတဲ့အသည့်ဟာများသောအားဖြင့်မှားတယ်သိပြန်တော့လဲအပြည့်အစုံဘိုင်မိုင်နိုင်နိုင်မသိမှန်တဲ့ကံနဲ့သဘောတရားတွေသိတော့လဲပဲအပေါ်ယံသိပဲများတယ်ထိုးထွင်းပြီးတော့သိတဲ့သူကအမတန်နေတယ်ထိုးထွင်းသိတယ်ဆိုတာပฏิဝေဒဉာဏ် မဉ္ဇဉ်ဘုံဉဏ်ကိုဆိုလိုပါတယ်အဲ့တော့ပုထုဇဉ်ရဲ့အတိဟာများသောအားဖြင့်မှန်တယ်လို့လို့နဲ့မှားတာကများတယ်အဲ့ဒီအမှားတွေပြောက်ပြီးတော့အမှန်တွေရအောင်ဘယ်ရစလဲတုဒ္ဓမယဉဏ်ကစစာပေကိုပြစ်ပယ်လို့မရစာပေသင်ကြားပို့ချပေးတဲ့ယဉ်ကျေးမှုတွေပြီးဓမ္မတွေဒါတွေပြစ်ပယ်လို့မရသင်တန်းတွေတက်ရမယ်လေ့လာရမယ်စာအုပ်တွေဖတ်ရမယ်တရားတွေနားရမယ်ဒါအခြေခံပဲ အဲ့ဒီလိုလေ့လာပြီးတဲ့အခါမှာဟောထားတဲ့တရားတွေကိုဟောပြီးပြီးတာပဲဆိုပြီးတော့စာအုပ်ထဲမှာထားယုံနေတော့တရားမတိုးတက်ဘူးအဲ့ဒီစာအုပ်ထဲကနေနှလုံးသားထဲရောက်ကြိုးစားဗီဒီယိုထဲမှာအိတ်နေတဲ့စာအုပ်ကြီးတွေဟာမညံဖုန်ညာမပေးနိုင်ပါဘူးဗီဒီယိုတွေကစာအုပ်တွေတွေကအစီအနှစ်တွေနှလုံးသားထဲရောက်အောင်ကြိုးစား တပည့်တို့ကပါရမီရှင်ကြီးကျယ်မဟုတ်တဲ့အခါကျတော့အများကြီးဆောင်မထားနိုင်တာတောင်မှသစ္စာတရားတွေသိအောင်လက်တွေ့လုပ်ငန်းတွေစူးစမ်းတဲ့စူးစမ်းရပို့ပြီးစူးစမ်းကျတော့အိမ်မနေနဲ့စူးစမ်းအထောက်နေတာပဲမြေတမ်းလိုလိုပဲစူးစမ်းနေတာပဲဆိုပြီးတော့မတင်းတိမ်မယောင်ရဲတဲ့နောက်သွားပြီးတော့မတင်းတိမ်ပါနဲ့တရားဆိုတာမဉ္ဇဏ်ဘုံညာရမှာစေရရပါတယ်မဉ္ဇဏ်ဘုံညာမရသေးပဲနဲ့ အနေချင်းလေးလောက်တာနဲ့သူများတဲ့ဆိုင်ရင်တော်တာပဲဆိုကိုယ်ရဲ့ညံ့တဲ့သူတွေနဲ့တင်သွားနှိုင်းပြီးတော့တော်တာပဲမလုပ်ပါနဲ့မတ္တိဖို့ရရနေတဲ့အရိယာသူတော်ကောင်းတွေလောကမှာရှိကြပါတယ်အဲ့ဒါအပေတကားပိတ်အောင်စိတ်ချရဆက်ကြိုးစားအဲ့လိုအတိမှန်နေရအောင်ညွှန်ကြားပြသပေးတာသီရဝါဒသီရဝါဒရဲ့တရားတော်တွေကိုလေ့လာပါ ပွားများပါများလို့ရှိရင်လူချင်းချင်းဆက်ဆံတဲ့အခါမှာ အနစ်နာခံပြီးဆက်ဆံခြင်းနဲ့စိတ်ဓာတ်တွေတဖွာဖွာပေါ်ပေါက်ပါဇက်ကထုတ်မပြောတော့လည်းပဲခုတမှအများကျိုးဆောင်နေတဲ့ပုံကိုယ်တွေဟာအနစ်နာခံပြီးဆောင်ရွက်နေတာမပြောတော့လည်းလုပ်ငန်းကတက်တည်ပြအဲ့ဒါဘာဖြစ်လို့အနစ်နာခံနိုင်တာလဲဝိပစ္စပေါ့ဝိပန်စမ်းစစ်ကြည့်ပါမှန်တရားတွေကိုသိလို့ တင် जा ပို့ချနေတဲ့တရားတွေကအမှားတွေဆိုရင်အနစ်နာမခံနိုင်ပါဘူးတချို့တင် जा ပို့ချနေတဲ့ဒုဘာသာကအကောင်းဆုံးဒုဝါဒအကောင်းဆုံးဒုလွှမ်းမိုးရမယ်ဉာဏ်တွေအကုန်တတ်ပြစ်မယ်ယူဆကမှားနေတော့အမှားကြီးတင်ပြီးတော့ဉာဏ်တဲ့သူတွေလည်းအကုန်တောက်လျှောက်မှားအကုန်ဒုက္ခရောက်အယူမှားကြီးလူမျိုးဆွဲဘာသာဆွဲအရန်ပြင်းထန်တဲ့ပုံကို လူလူချင်းလူလို့သဘောမထားဘူးလူလို့သဘောထားနိုင်တဲ့စိတ်ဓာတ်မျိုးမှမရှိတာလူကိုလူချင်းချင်းပြောစိတ်တွေတိရစ္ဆာန်တွေလောက်အောင်မင်းအဲ့တော့ထေရဝါဒလူကို လူလိုမြင်နိုင်အောင်သေသေးချာချာသင်ပေးတယ်ပြမစိုးတရားတွေဓာတ်တဲ့ပို့ပြီးတော့စွမ်းနိုင်တဲ့ပုဂ္ဂိုလ်ကြတော့လူကိုရုပ်တည်နံတွေလို့မြင်အောင်သင်ပေးတယ် အမတန်ကျေးဇူးတင်မှုကောင်းတဲ့မြတ်စွာဘုရားအမတန်ကျေးဇူးတင်မှုကောင်းတဲ့ယရဏမြတ်သုံးပါးကဘာအသင်ချေအသင်ချာကြတော့လည်းပဲဒီလိုမှန်မှန်ကန်ကန်ညွှန်ကြားပြသနိုင်တယ်တရားပဲပေါ်ပေါက်ခဲတယ်အခုသိခွင့်ရတာအမတန်ရတော့ဒါတဲ့ကိုပေးဆွမ်းနိုင်တဲ့ပုဂ္ဂိုလ်ကြတော့လူကိုယုံနိုင်နေမကတော့ဒလစပ်ပြက်နေတဲ့လူဟာတကယ်ကိုပဲ ဆင်းရဲအမှန်တရားပဲလို့မြင်လာလူကိုလူလို့မြင်တာဟာဂျမဆိုအဆင့်ပညာအဆင့်ပဲရှိတယ်ရုပ်ဉာဏ်နေပဲဖြစ်ပြနေတာပဲလို့မြင်တာကဝိပဿနာနယ်ရောက်သွားဝိပဿနာဉာဏ်နေရင့်ကျက်လာတော့လူတွေဟာခဏိကမရဏအနေနဲ့အမြဲတမ်းသေးနေတဲ့ရုပ်ဒီဏ်နေပဲတရားဟောတဲ့သူလည်းသေးနေတာဖြစ်လဲပြက်လဲဖြစ်လဲပြက်လဲတရားနာတဲ့သူတွေလည်းထိုင်ရင်းနဲ့သေးနေတာပဲ ခဏိကဗရမဖြစ်လဲပြလဲဖြစ်လဲပြလဲဟောင်းပြတိစေဟောင်းပြတိစေဟောင်းပြတိစေဟောင်းပြတိစေတကယ်ဒုက္ခသစ္စာတွေဒုက္ခသစ္စာတွေထမ်းရွက်နေကြကိုဒုက္ခကိုထမ်းနေကြဒုက္ခသစ္စာတွေကြီးပဲပရမတ္ထစက္ခုဉာဏ်ပညာမျက်စိနဲ့ကြည့်လိုက်လို့ရှင်ယောက်ျားတွေမိန်းမတွေမဟုတ်တော့တရုတ်တွေအင်္ဂလိပ်တွေ ဘီယနန်တွေဗမာတွေကာဗျာတွေမဟုတ်ပါဘူးယုတ်တည်နံနေပဲအကုန်လုံးယုတ်နံဓမ္မသင်္ခါရတရားတွေယုတ်နံဓမ္မသင်္ခါရတရားတွေဘာတွေလဲဆင်းရဲအမှန်တရားပဲဒုက္ခသစ္စာအဲ့ဒီလိုကို ပြက်ပြက်ထင်တယ်မြင်အောင်သင်ပေးတာထေရဝါဒအဲ့ဒီလိုအမှန်မြင်တော့မှအမှန်ကအဓိကဒုက္ခသစ္စာပါ အမှန်မြင်တော့မှဩဆင်းရဲပဲလို့ပိုင်ပိုင်နေနေဆုံးဖြတ်ချက်ချနိုင်တော့မှဒီခန္ဓာကိုညင်းငွေဒီရုပ်တွေနဲ့ညင်းငွေညင်းငွေတော့မှလွတ်မြောက်နိုင်တဲ့မက်တီဖူတွေရကြတယ်လေးမဲ့လေးဖူရတော့အာတော်တရားတွေကင်းစင်တယ်သုတိပြတ်ကျွေးွယ်လွန်တဲ့အခါပြိဋိဘံဆန်တဲ့အခါနောက်တစ်ခါဇာတိပြန်မဖြစ်တော့အဲ့လိုဆင်းရဲခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုသင်ကြားပေးတာထေရဝါဒ ဗုဒ္ဓဝါဒထေရဝါဒမြတ်စွာဘုရားရဲ့တရားတော်တွေဟာအသေးဖွဲဆိုပြီးထင်မသေးနဲ့သဗ္ဗညုတရွှေဉဏ်တော်နဲ့ဟောထားတာမြတ်စွာဘုရားရဲ့တရားတော်တလုံးဟာလေးအသင်ချင်းရဲ့ကဘာတသိမ့်ထိုက်တယ်ကိုယ့်ရဲ့ဖြုတ်ဥနောက်လောက်နဲ့သွားပယ်လို့မရအောင်ဘုရုဇင်ရဲ့ဥနောက်ဒါကတော့အများပြောပြောတာဘုရုဇင်ရဲ့အသိဉာဏ်ဟာဖြုတ်တော့ပဲရှိတယ်မြတ်စွာဘုရားရဲ့ရွှေဉဏ်တော် ဘယ်လို့မှမှတ်မိနိုင်ဘူးအဲ့ဒါကိုကိုယ့်ဘက်ကိုဖြုတ်လိုက်ကိုယ့်ဘက်ကိုထထည့်လိုက်ဆိုတာအဲ့ဒါကိုဒုက္ခကိုရှာတာပဲဒုက္ခလွတ်ကြောင်းမှတွေ့ဖယ်သွားတာဒုက္ခလွတ်ကြောင်းအစ်စ်မှာမြတ်စွာဘုရားရဲ့အဆုံးအမထပ်ထည့်လို့လည်းမရဘူးပယ်လို့လည်းမရဘူးအဲ့ဒီလိုအဆုံးအမအတိုင်းလိုက်နာတော့ဘာဖြစ်သလဲဆင်းရဲဒုက္ခတွေကိုဆင်းရဲဒုက္ခလို့ဘိုင်မနေနေသိရွှေနန်းတော်ကြီးပေါ်မှာ စည်းတိမ်ချမ်းသာတွေအပြည့်အဝနဲ့စံစားရတော့လည်းပဲအဂိခန္ဓာဝိယမိဘုံကြီးကဲ့သို့ဟိုဟိုဟိုဟိုဟိုဟိုတောင်းမိဘုံကြီးကဲ့ညံထဲမှာထင်တယ်တို့သူငါတွေမမြင်နိုင်ဘူးအထိုက်လျောက်ကိုစည်းစိမ်လေးနဲ့ကိုပြောနေကြဘာဖြစ်လို့မမြင်နိုင်လဲရှင်းရှင်းလေးပဲမှန်တရားမသိလို့သိတယ်ဆိုတာပေါ်ရန်သိပဲရှိသေးတာဘာဖြစ်လို့မသိလဲ တေးသေးချာချာမလိုက်နာလို့ပေါ့ဇာတိတိယုံလေးနဲ့တင်းတိမ်နေရင်တော့မမြင်ပါဘူးမိဘုံကြီးလို့မမြင်ဘူးနန်းတော်ကြီးလို့မြင်ပါပဲဘုဒ္ဓဇင်ရဲ့စိတ်ဟာတဲကုတ်ကိုပဲနန်းတော်လို့ထင်တယ်နတ်တင်နဲ့စားလိုက်ရင်တို့ရဲ့အဆောက်အဦတွေကတဲဆုပ်တော့ပဲရှိပါတယ်လူလူချင်းဆိုရင်တော့အမတန်ချမ်းသာတယ်ပေါ့အဲ့တော့ဒီအမှန်တရားကိုဘာဖြစ်လို့မမြင်လဲဆိုတော့ မျက်စိကြောင်တောင်ငန်းလို့ဖြစ်နေပုထုဇဉ်တွေမျက်စိကတော့အကောင်းပဲမမြင်ဘူးတရားစာအုပ်တွေတရားဓမ္မတွေဟောပြောပြတာဝိပဿနာအရေးကြီးတယ်ဝိပဿနာအရေးကြီးတယ်ဝိပဿနာတရားတွေမြန်မြန်ကြိုးစားကြမြန်မြန်ကြိုးစားကြဒါတွေကအချိန်မောင်းများစွာနားထဲမှာ နားကြီးလောက်အောင်ကြားဘူးတယ်ရဟန်းတန်ခါတပါးတည်းဟောတာမဟုတ်ဘူးအများကြီးဟောအတန်လွှင့်ရင်လည်းဒါ ပါတာပဲများသောအားဖြင့်အနည်းဆုံးတစ်ခွန်းတစ်ခွန်းတော့ပါတာပဲမပါလည်းမဖြစ်ဘူးနည်းနည်းပါးပါးတော့ထည့်ပြောရဆရာတော်ဘုရားကြီးတရားတော်များများပြောတယ်အရေးကြီးတဲ့တရားကိုဦးစားပေးပြောရဟောတဲ့သူကလည်းအနတ္တပဲဒီနေ့ဟောနိုင်မင်းနဲ့နှစ်ပြန်မသိဘူးမပြောနိုင်ဟောနိုင်တော့မှအရေးကြီးဆုံးကိုရိုးရပြီးတော့အရေးကြီးဆုံးကိုတကယ့်ကိုအမွန်မြတ်ဆုံးစေတနာနဲ့ပြောရတာပဲ ဟာနေရာတကာမှာဝိပဿနာဘယ်ဟောလို့ဖြစ်မလဲလူတွေကကိစ္စတွေများနေအလုပ်တွေဒီလောက်များနေတာဒါတွေသမီးတွေနဲ့ကုသိုလ်ကောင်းမှုလေးလုံအောင်မှာပေါ့သူရှုတော်နဲ့သူတော့မှန်တာပေါ့သူဘုရားတော်မှာနေရာတကာဝိပဿနာမဟောဘူးတဏှကုံတော့ဟောတယ်ဘုရားကတော့တမညုတ္တရွှေဉဏ်တော်ရှိတာဟုတ်ဒီပုဂ္ဂိုလ်တဏှကုံတော့ဟောတဲ့တဏှကုံတော့ပဲဟောတယ်ရွှေဉဏ်တော်ရှိတယ်တဲ့ ဒီပုဂ္ဂိုလ်က၅ပါးသီလလောက်ဟောတဲ့၅ပါးသီလလောက်ဟောတယ်ဟာဒီပုဂ္ဂိုလ်တွေကြတော့သီလလောက်ပဲဟောတဲ့နဲ့၈ပါးသီလလောက်ဟောတယ်၈ပါးသီလလောက်ပဲဟောတယ်ဟာဒီပုဂ္ဂိုလ်ကတမထလောက်ပဲဟောတဲ့တမထလောက်ပဲဟောတယ်ဒါကတော့ရွှေညံတော်ကြီးရှိတာအဲ့ဒီရွှေညံတော်မှမရှိပဲအဘိညာဉ်တကူမှမရှိပဲဘသူတွေဘလောက်လို့လဲဘယ်တိအကောင်းဆုံးပြောတာကတော့အသေးချာဆုံးပဲလိုလားတဲ့သူတွေလို့မလိုလားတဲ့သူတွေမလုံးနဲ့ပေါ့ဒါပဲရှိတာပဲ ပြောတာကတော့အကောင်းဆုံးကိုပြောရမသေးမချင်းကိုပြောရမှာထိုးလဲပြီးသေသွားမှာပဲမသေးရင်တော့ဝိပဿနာလုပ်ကြမြန်မြန်လုပ်ကြသားလေးသမီးတွေအလုံးရှုပ်အလုံးရှုပ်ရှုပ်လုံးလုံးဖြစ်အောင်လုပ်ဂျုံတိုင်းသေသွားတော့အဲ့အလုံးရှုပ်တာတွေကယ်ပါတို့ကောင်းတို့ကယ်ပါမလားအဲဝိပဿနာလုပ်ဖို့ဘုရား အရေးကြီးဆုံးမှာသွားတာပြိဋိဘံစံဃာဏီတော်မှာဟန္တဒါနိဘိက္ခုအာမန္တယာမိဝောဝယဓမ္မသင်္ခါရအပမာရိဏတံပါရိထရှင်သားတို့သင်္ခါရတရားတွေကပြတ်တတ်တဲ့သဘောရှိတယ်မမေ့ကြနဲ့မပေါ်ကြနဲ့ဒီပြတ်တတ်တဲ့သင်္ခါရတရားတွေကိုသိအောင်ဒီပြတ်တဲ့30ဘုံမှလွတ်အောင်မပြတ်တဲ့နိဗ္ဗာန်ကိုရောက်အောင်ကြိုးစားဖို့မမေ့နဲ့လိုရင်းအထီကိုသွားမှာ ဒါနပြုဖို့သီလဆောက်တည်ဖို့လေးမမေ့နဲ့ဒါလောက်ကလေးဖျားမှာတာလေးတင်ချင်းတဲ့ကဘာတသိမ့်ပင်မခံပြီးတော့ပါရမီဖြည့်တာဒါနသီလလောက်ကလေးဟောကြံလို့ဖြည့်တာမဟုတ်ဘူးတမထလောက်ကလေးဟောဖို့ဖြည့်တာမဟုတ်ဘူးဒါနသီလတမထလည်းမပဲဘူးဒါတွေလည်းလုပ်ဝိပဿနာကိုဦးစားပေးလုပ်ဝိပဿနာလုပ်ဖြစ်အောင်လုပ်လူတက်တန်းလေးကတိုးတိုးလေးယောဂဝေဒနာတွေကမများဘူးလားဘေးရန်အန္တရာယ်လည်းမများဘူးလား ဘေးရန်အန္တရာယ်တွေကလည်းအမျိုးမျိုးပဲဘယ်အချိန်ဘုံကြမလဲပြောလို့မရယောဂါတွေကလည်းကင်ဆာလည်းကြမ်းဖန်ဖြစ်အကောင်းကြီးကလည်းကင်ဆာဖြစ်ပြန်ပြီတော်ကြသေးပြန်ပြီကဲကဲကိုယ့်ကိုဘာဖြစ်မယ်ကဲသိပါ့မလားဖြစ်ဖို့ကတော့မကြိမ်းသေးဘူးလားအဲဘာဖြစ်မယ်လားဘလို့သိမယ်ဆိုတာမသိတာသိဖို့ကတော့ကြိမ်းသေးပဲကြိမ်းနေလို့ရှိရင်ကြိမ်းနေတဲ့အလုပ်ကိုလုပ်ရအပေလေးပါးကို ကြာကိုမကြနိုင်တဲ့အလုပ်ဟာဝိပဿနာအလုပ်ပဲဆွဲချတော့မကြဘူးလှုပ်လို့ရှိရင်မလှုပ်တဲ့သူကတော့ကြောက်နေရတယ်ကြာမြန်းကြာလှုပ်ကြပါအောင်ငါသိရင်သပိတ်များများတော့ပါတခါတည်းတော့လို့မရထပ်ခါထပ်ခါတော့ပါအဲအလုပ်သွားတဲ့နေရာမှာလဲတော့အိမ်မှာလဲတော့ဆွေမျိုးတွေထံလဲသွားတော့အောင်အဲ့ဒါတော့မှကြွချင်မှကြွမယ်အဲ့ဒါဘာလဲဆိုတော့ဝိပဿနာအလုပ်ကိုသိရတာနဲ့ ပြောယုံလောက်ပြောပြီးတော့မလုတ်တဲ့ပုံကိုယ်တွေပြောလိုက်ရင်တော့သိပါတယ်ပြီသူတို့လောက်သိတာမရှိဘူးလုတ်လည်းမလုတ်ဘူးနောက်ပြီးတော့ပြောတာပဲရှိတယ်အဲ့ဒါလှုပ်စေခြင်းလို့ပြောတာနော်သူတော်ကောင်းအကုန်လုံးဟာမိဘညီကိုမောင်နှမတွေဆွေမျိုးမတော်ဘူးတဲ့သူတယောက်မှမရှိဘူး30ဖုံကအကုန်ဆွေမျိုးတွေလှက်ပတ်တော့ဟိုရွာထဲမှာလှက်ပတ်ပြီးတော့တယောက်နဲ့တယောက်အိမ်အောင်ကြသလိုပေါ့ ရွာကြီးထဲမှာလှက်ပတ်ဟိုကလှက်တော့တစ်ဘက်ကလှက်တော့အကုန်ဆွေမျိုးကြီးပဲနီးတာနဲ့ဝေးတာပဲကွာသုံးသက်တဖုံကလည်းဒီတိုင်းပါပဲမသိလို့ဖေဖြစ်လိုက်သားဖြစ်လိုက်သမီးဖြစ်လိုက်အမေဖြစ်လိုက်ဖြစ်နေကြတာထက်ခထက်ခဖြစ်နေကြတာအကုန်ဆွေမျိုးကြီးပဲကျေးဇူးရှင်တွေကြီးပဲမသိလို့လူမျိုးတွေကွဲပြားနေတာရန်တွေဖြစ်နေကြလူမျိုးရေးတွေ ဘာသာရေးတွေကွဲပြားပြီးတော့တခါရန်နေဖြစ်ကြတယ်မသိလို့သိရင်ရန်ဖြစ်เสียရမလို့ဆွေမျိုးတွေကြီးပဲတဲ့ကဘာလုံးဟာအမေအဖေတော်ဘူးတယ်ညီကိုမောင်နှမတွေတော်ဘူးတယ်သူကလည်းကိုယ်ကျေးဇူးပြုဘူးတယ်ကိုကလည်းသူ့ကျေးဇူးပြုဘူးတယ်ကျေးဇူးရှင်နေကြီးပဲကိုကလည်းသူ့ပေါ်ကျေးဇူးပြုဘူးတယ်သူကလည်းကိုယ်ကျေးဇူးပြုဘူးတယ်ကျေးဇူးရှင်နေပဲအဲ့ဒီအမှန်တရားတွေမသိတာဘာကြောင့်လဲရှင်းရှင်းလေးပဲထေရဝါဒကိုမလိုက်နာလို့မကြိုးစားလို့ အာမထုတ်လို့မှန်တရားတွေကြာကြာနာနာမသိကြဘူးအဲ့ဒုက္ခတွေမှလွတ်မြောက်အောင်ထေရဝါဒညွန်ကြားထားတာအစင်းစင်ညွန်ကြားထားတာအမတန်ကြည်ညိုဖို့ကောင်းအနုပုပ္ပိကထာလို့ခေါ်တာပေါ့အစင်းစင်ဒါနပြုကြဟေးမြတ်စွာဘုရားမဟာကရုဏာတော်ကြီးနဲ့မဟာပညာနဲ့ဒါနလွယ်လို့ဒါနကိုအရင်တိုက်တွန်းကပြုကြပြုကြလှူကြလှူကြတန်းည လွယ်တာလေးတောင်မှမလုံနိုင်ခက်တာဘယ်လိုလုပ်လို့ရလွယ်တာကို လုံဖြစ်အောင်ထက်ခါထက်ခါလုံဖြစ်အောင်ကြိုးစားသူတော်ကောင်းအလုပ်ဒါနသီလသမထဝိပဿနာမှာဒါနဟာအလွယ်ဆုံးဒါနအလွယ်ဆုံးဆိုပေနဲ့အယူမားတဲ့သူတွေကတော့မလွယ်ပါဘူးအိတ်တမစ္စရိယများတဲ့သူတွေတော့မလွယ်ပါဘူးအမတန်ခက်ပါတယ်ဒါထေရဝါဒလိုက်နာကြတဲ့သူတော်ကောင်းများအတွက်ပြောတာ အဲ့တော့လောဘကိုတတ်တဲ့နေရာမှာဒါနအစတကိုပစ္စည်းသူများ ပေးတယ်ဆိုတာဒါလောဘကိုထိန်းနိုင်လို့တတ်နိုင်လို့တကယ်စေတနာနဲ့ပေါ့ဒီပြင်စည်းဝါးရေးတို့လူမှုရေးတို့မပေးမဖြစ်လို့ပြေးရတာတို့အာရုံအာဏာနဲ့ပေးရတော့အတင်းအာရမသိမ်းလို့ပေးလိုက်ရတာတို့ဒါကိုပြောတာမဟုတ်ဘူးတကယ်ကိုစေတနာနဲ့လက်ဖေးလေးတစ်ခွက်ပဲဖြစ်မုံလေးတစ်ခုပဲဖြစ်လှူတာဟာကိုလောဘဒါနှိမ်လိုက်တာပဲလောဘကိုနဲအောင် ထေရဝါဒအရာစ조사လိုက်တာဘုရားအဆုံးအမကိုလိုက်နာတာထင်သေးလို့မရဘူးဒါနပြုတိုင်းပြုတိုင်းလောဘနဲနဲနဲနဲသွားတာဒါပေမဲ့ညံဥစီမှနဲတယ်ညံဥမစီလို့ရှိရင်လည်းပဲဒါနပြုတာအခုလောဘတော့ထိန်းတယ်မျောလင်းချက်လောဘတွေကအများကြီးလာတတ်တယ်လူလှူတဲ့အတွက်လူချမ်းသာနဲ့ချမ်းသာတွေဖမှန်ထထနိဗ္ဗာန်မရမီစัจ जा ဆိုတအားလျှောက်ပြီးတောင်းလို့ရှိရင်လည်းပဲ အဲ့ဒါလောဘကပိုကြီးသွားပြန်ရောလောဘနည်းသလိုနဲ့လောဘကြီးသွားအဲ့ဒါကြောင့်မလို့ထေရဝါဒဝိပဿနာ အကုန်လုံးဥသိရဝိပဿနာဆိုတချို့ကဟာနေရာတကာမှာဝိပဿနာဘယ်လိုလုပ်လုပ်နိုင်မလဲဆိုထေရဝါဒအမြင်ကိုကြာကြာနာနာမမြင်သေးလို့ဝိပဿနာနေရာတကာအရေးကြီးတယ်မြတ်စွာဘုရားကိုယ်တိုင်ပါရမီမြောက်တဲ့ဒါနသီလစသည်အပြင်ပါရမီမြောက်တဲ့ကုသိုလ်တွေမှာ ဝိပဿနာဉာဏ်ပါကိုပါဝိပဿနာဉာဏ်ရုပ်တည်ဉာဏ်နဲ့အိသဒုက္ခအနတ္တတွေဆင်ញံနှလုံးသွင်းလိုက်တဲ့အခါကျတော့မှမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုဟာနိဗ္ဗာန်အတွက်လူချမ်းသာနဲ့ချမ်းသာအတွက်မဟုတ်ဘူးဓမ္မချမ်းသာအတွက်မဟုတ်သူများကိုညှင်းဆဲဖို့လည်းမဟုတ်အတိကမဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်အတွက်မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ဆိုတာတဏှာကုံတာနိဗ္ဗာန်မှာပဲတဏှာကုံတော့ဒုက္ခလည်းကုံတာတဏှာကုံဖို့အတွက်ရည်ရွယ် အလိုကြီးပြီးတော့လောက်ရတာမဟုတ်ဘူးစူကြီးပန်တွေကအများကိုကဲတင်ခြင်းလို့စူကြီးပန်တာလောဘကြီးတာမဟုတ်ဘူးအနစ်နာခံတဲ့ပုံကိုယ်တွေဖျားလောင်းနေကျေးဇူးတင်ရမယ်ကြီးညိုရမယ်မိမိတို့ကပဂရိတာဝကမြန်မြန်ဆန်ဆန်မဲ့ညာဖူညာလိုချင်နေဆိုရင်လောဘကိုနည်းတဲ့နဲ့အောင်နေရာတကာလေ့ကျင့်ဒါနနဲ့လည်းလေ့ကျင့်ရမယ်သီလနဲ့လည်းလေ့ကျင့်ရမယ်တမထနဲ့လည်းလေ့ကျင့်ရမယ်ဝိပဿနာနဲ့ပိုးကြိုးစား လူချင်းချင်းဆက်ဆံတဲ့အခါမှာလောဘနဲ့အောင်ညွှန်ကြားပြတာပေးတာသူတော်ကောင်းတို့ဘယ်ဝါဒပါလဲသီရဝါဒဗုဒ္ဓဝါဒအနတ္တဝါဒတစ္ဆာဝါဒဝိပစ္ဆဝါဒမြတ်စွာဘုရားညွှန်ကြားတဲ့တရားတော်တွေဟာအနစ်နာခံနိုင်အောင်သင်ကြားပေးတယ်မြတ်စွာဘုရားရဲ့တရားတော်တွေဟာလောဘကြီးအောင်အလိုကြီးအောင်ဘယ်တော့မှသင်ကြားမပေးဘူး လောဘကြီးအောင်အလိုကြီးအောင်သင်ကြားပေးတဲ့ဝါဒဗုဒ္ဓဝါဒမဟုတ်ဘူးဗုဒ္ဓဝါဒလို့အမိခံပြီးတော့ဗုဒ္ဓဝါဒကိုအရေးခြုံပြီးတော့ပြောကျင်တာပြောဗုဒ္ဓဝါဒမဟုတ်ဗုဒ္ဓဝါဒဟာအလိုကြီးအောင်ဘယ်တော့မှသင်မပေးဘူးအလိုနည်းအောင်အပိဿအလိုနည်းအောင်ရသမယနဲ့တင်းတေရောင်ရအောင်တန်တုတ်တီတန်လေခဖြစ်အောင်သင်ပေးတယ်မြတ်စွာဘုရားကိုယ်တိုင်လည်းပဲတပိတ်တလုံးသင်္ကန်းသုံးနိုင်နဲ့နေသွားတာပဲ အခုလို့အများကြီးတစ်တာကြီးနဲ့ပြည့်ရှမ်းလန်းနေအောင်နေသွားတာမဟုတ်ဘူးရှေးယဟန်ကလေတပိတ်တလုံးသင်္ကန်းသုံးနေနဲ့နေသွားကြတာများတယ်တောတောင်တွေမှာနေသွားတယ်မြတ်စွာဘုရားတရားဟောတာတစ်ပင်ရင်အောင်မှာဟောတာတွေအများကြီးပါပဲမြက်ကလေးတွေစုပြီးတော့အဲ့ဒီပေါ်မှာဒုက္ကုတ်ကြီးခင်းဒုက္ကုတ်ကြီးခင်းပြီးတော့မြတ်စွာဘုရားအဲ့ဒီပေါ်မှာရွှေပလင်သဘောမျိုးပဲအဲ့ဒီမှာဟောသွားတာအများကြီးပါပဲမဟာသမယတုတ်တို့ဘာတို့ဓမ္မစကြာဆိုလဲတောထဲမှာဟောတာအဲ့တော့ မြတ်စွာဘုရားကိုယ်တိုင်ရှိရနေအလိုလဲနေတယ်ရသမျှနဲ့တင်းတင်းရောင်ရဲတယ်တခါတည်းကမြတ်စွာဘုရားကိုလောက်နာမုံလေးနည်းနည်းလေးပဲချုပ်ခိုင်းစီကလေးမလေးတွေမြတ်စွာဘုရားလောက်အဲ့မုံလေးနဲ့ပဲတင်းတင်းရောင်ရဲတာထပ်ပြီးတော့တသိတွေရှိမှသွားဆုံးမခံအဲ့ဒီမုံနဲ့ပဲပုံနာတို့ဘာတို့မြတ်စွာဘုရားလောင်းလို့ရှင်အဲ့ဒါလေးနဲ့ပဲဖုံးပေးလိုက်တာရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ရှင်မကတ္တဗမထေရတို့ ရှိတာလေးနဲ့ဂျိုးလေးလောင်ရင်အဲ့ဂျိုးလေးနဲ့ပဲရေလေးတောက်ပြီးမျှတက်လိုက်အမတန်ကြည်ညိုဖို့ကောင်းတိလေးကြည်ညိုဖို့ကောင်းအဲ့ဒါတွေဟာတရားတွေဟောနေတာငါတို့ဗုဒ္ဓဘာသာဟာအလိုကြီးတဲ့ဘာသာမဟုတ်အလိုနေရမယ်ရသမျှနဲ့တင်းတင်းရောင်ရဲရအဲ့လိုမဟုတ်ဘဲနဲ့တဖြည်းဖြည်းတဖြည်းဖြည်းလူတွေဟာဗုဒ္ဓဆင်တွေကအလိုတွေကြီးလာကြတယ်ရသမျှနဲ့မတင်းတင်းမရောင်ရဲနိုင်ဘူးတဲ့ တစ်ခုရရင်နှစ်ခုနှစ်ခုရရင်သုံးခုသုံးခုရရင်လေးခုဘိတ်ဆုံးသေသွားတော့မှပဲရက်သွားတော့လိုချင်တာကတော့ထပ်ထပ်ပြီးလိုချင်သွားတာအဲလိုချင်တာလေမဆုံးနိုင်လို့ဒုက္ခလည်းမဆုံးနိုင်လိုချင်တာကအကြောင်းတရားဓမ္မကိုလိုချင်တာပြောတာမဟုတ်ပါဘူးအာယုံ၅ပါးကာမဂုဏ်တရားကိုလိုချင်တာကအကြောင်းဒုက္ခတွေရတာကအကျိုးအဲ့ဒါသူသူငါငါဟောတဲ့သူရောနားတဲ့သူတွေရောအမျိုးမျိုးဒုက္ခတွေရောက် အဲ့ဒါတွေဟာလိုချင်လို့လိုချင်လို့ရကြတာပဲကိုလိုချင်လို့ကိုလို့လို့ကိုရတာပဲမိမိတို့မလွဲလာမရှောင်သာလို့ရနေပြီနဲ့အမှန်ကိုအမှန်တိုင်းသိအောင်ကြိုးစားမှန်ကိုအမှန်တိုင်းသိအောင်တင်ကြားပေးတာဘယ်ဝါဒပါလဲအမှန်ကိုအမှန်တိုင်းသိအောင်ဤတရားဒီကဒုက္ခပဲဤတရားဒီကဒုက္ခပဲအခုရနေတဲ့ရုပ်တည်နဲ့နေဟာဒုက္ခတွေပဲ ဤတရားတွေကဒုက္ခရောက်ကြောင်းသည်သမုဒိယသစ္စာတန်ရောစဉ်နေအာကုသိုလ်တွေကိလေသာတွေကိလေသာဥသိတဲ့ကုသိုလ်တွေမေလျော့ပေါ်ဆတာတွေအကြီးအကျယ်အယူမှားတာအယူမှားတာတော့အကြီးကျယ်ဆုံးပဲအယူတော့မှန်ပါတယ်မေလျော့ပေါ်ဆနေရင်လည်းထူးမြတ်တဲ့တရားတွေမရနိုင်တမယိုးကြကုသိုလ်လောင်းတွေပဲချိန်ကုန်သွားမှာပဲ မမေ့မလျော့မပေါ့မဆမမေ့မလျော့မပေါ့မဆတာတိတ်အရေးကြီးတယ်အပမရောအမတံပဒံမမေ့မလျော့မပေါ့မဆတတိတရားမြဲခြင်းဟာနိဗ္ဗာန်ရောက်ကြောင်းမေ့လျော့ပေါ်ဆတာအဖမှန်တရားကြောင်းနောက်တစ်ခါသင်ကြားပေးတာက လူချင်းချင်းဆက်ဆံတဲ့အခါမှာငဲ့ညာထောက်ထားတဲ့စိတ်မျိုးနဲ့ဆက်ဆံရမယ်ငဲ့ညာထောက်ထားတဲ့စိတ်ဓာတ်မျိုးနဲ့ဆက်ဆံတတ်အောင် သင်ကြားပေးတာဘယ်ဝါဒပါလဲထေရဝါဒတိလီကြီးညိုဖို့ကောင်းနေပဲထေရဝါဒမဒုဗ္ဗာရပုတ်ကောင်းတယ်ဒီလိုကြွားတာမဟုတ်အစီအနှစ်ဟာတကယ်ကိုအများအကျိုးဆောင်တဲ့ဝါဒတကယ်ကိုဖို့တန်လိုက်နာရင်နိဗ္ဗာန်အထိရောက်နိုင်အရာရာမှာလောဘနဲ့ရောက်အရာရာမှာဒေါသနဲ့ရောက်လူချင်းချင်းဆက်ဆံတဲ့အခါမှာငဲ့ညာထောက်ထားတဲ့စိတ်ဓာတ်ဆိုတာမေတ္တာကရုဏာပဲ။ ရမစိုးတရားကိုအဓိကထားတာဒေါသတွေနှဲသွားအောင်သင်ကြားပေးတာမြတ်စွာဘုရားရဲ့ဝါဒထိရဝါဒပဲဒေါသရဲ့အပြစ်တွေကိုဟောပေးတယ်ခန္တီရဲ့အကျိုးတွေကိုဟောပေးတယ်ဒီဒေါသကြီးအမြဲတမ်းဖြစ်နေမယ်ဆိုရင်ထုမြတ်တဲ့တရားတွေထုမြတ်တဲ့တရားတွေဆိုတာအမှန်တရားတွေကိုထင်းထင်းရှားရှားသိတယ်ထုမြတ်တဲ့တရားပဲပြောတော့မဲ့ညာဖုံညာတို့ပြောရအမှန်တရားတွေကိုပိုင်ပိုင်နိုင်နိုင်သိတာ တခါတည်းအဆုံးစုံရအောင်သိတာအဲ့မှန်မှန်တရားတွေကိုသိဖို့အတွက်လူချင်းချင်းဆက်ဆံတဲ့အခါမှာအနစ်နာခံတဲ့စိတ်ဓာတ်မျိုးနဲ့ဆက်ဆံရမယ်လူချင်းချင်းဆက်ဆံတဲ့အခါမှာလူချင်းချင်းလူအဓိကပြောတာပေါ့တရိษံနေလဲပါတာအကုန်လုံးပါတာဘသူနဲ့ဆက်ဆံဆက်ဆံတရိษံနဲ့ဆက်ဆံပိဋ္ဌာနဲ့ဆက်ဆံဆက်ဆံဘသူတွေနဲ့ဆက်ဆံဆက်ဆံအနစ်နာခံနိုင်မှုရည်ရွယ်ချက်နဲ့ဆက်ဆံရအနစ်နာခံနိုင်အောင်ကြိုးစား အနစ်နာခံနိုင်လေလောဘနဲ့လေအနစ်နာခံနိုင်လေလောဘနဲ့လေလောဘနဲ့လေဘာနဲ့နီးမလဲတော့နိဗ္ဗာန်နဲ့နီးလေပဲဒီနိယာမဓမ္မနိယာမသဘောမျိုးသူတော်ကောင်းတို့ရင်ထဲမှာပိုင်းနေရအနစ်နာခံနိုင်လေလောဘနဲ့လေလောဘနဲ့လေနိဗ္ဗာန်နဲ့နီးလေအလောင်းတော်ကြီးတွေလေးသိင်ချင်းတဲ့ကဘာတသိန်းအဲ့လိုလေ့ကျင့်သွားလို့နောက်ပြီးဆုံးကြတော့ရွှေဉာဏ်တော်ကြီးတွေရနိဗ္ဗာန်ရောက်ကြတယ် အများနဲ့ဆက်ဆံတဲ့အခါမှာလူချင်းချင်းဆက်ဆံတဲ့အခါမှာဘယ်တ attva နဲ့ဆက်ဆံဆက်ဆံငဲ့ညာထောက်ထားတဲ့စိတ်ဓာတ်မျိုးနဲ့ဆက်ဆံနိုင်အောင်သင်ကြားပေးတာဘယ်ဝါဒပါလဲဒီရဝါဒပဲဒေါသတွေနေဒေါသတွေနေတော့မေတ္တာတွေလွန်ခဲ့ခန္တီတွေမေတ္တာတွေလက်ကင်ထားပြီနေရာတကာမှာခန္တီမေတ္တာနဲ့ကြိုးစားတဲ့အခါကျတော့မြန်မြန်ဆန်ဆန်တမာရိရတယ်မြန်မြန်ဆန်ဆန်တမာရိရတဲ့အပြစ်အနာစာတွေနဲ့တဲ့ ဒေါသကြီးလို့ရှိရင်ကိုယ့်ကိုယ်လည်းဖြည့်ဆည်းတယ်သူများကိုလည်းဖြည့်ဆည်းတယ်ဘယ်သူမှမဖြည့်ဆည်းရရင်နေရင်ထဲမှာဒေါသပုံထနေတမာတိမရတမာတိမရရင်အမှန်တရားမသိနိုင်ဒါကြောင့်မလို့လူချင်းချင်းဆက်ဆံတဲ့အခါမှာလူချင်းချင်းမဟုတ်ဘူးတိရစ္ဆာန်နေနဲ့ဆက်ဆံတဲ့အခါမှာဖြစ်ငဲ့ညာထောက်ထားတဲ့စိတ်ဓာတ်မျိုးရှိရမယ်အခုကကဘာကြီးမှာတချို့မငဲ့ညာမထောက်ထားဘူးမငဲ့ညာမထောက်ထားလို့ဘလူသေးသေးဆိုပြီးတော့လှုပ်ချင်တာလှုပ်ကြလှုပ်ချင်တာလှုပ်ကြတော့ဘာဖြစ်လဲ လောလောဆယ်လည်းဒုက္ခရောက်တယ်နောင်တန်တရာမှာလည်းအကြီးကျယ်ဒုက္ခရောက်အောင်ပါပဲနောက်တစ်ခုသင်ကြားပေးတဲ့ထေရဝါဒအရာရာမှာဟုတ်တိုင်းမှန်စွာ သိအောင်ကြိုးစားပါ ဟုတ်တိုင်းမှန်စွာသိအောင် သင်ပေးတာလည်းဘယ်ဝါဒပါလဲထေရဝါဒပဲဒါပညာဒါပရမတ်ဒါသမုဒိသစ္စာဒါကံနဲ့ဒါပရမတ်ဒါပရမတ်ထသစ္စာဒါအရှိမှန်တရားဒါကအကုသိုလ်ဒါကကုသိုလ် ဒါကတန်ត្រာလည်မဲ့တရားဒါကတန်ត្រာပြတ်မဲ့တရားဒါကအရေးမကြီးတဲ့တရားဒါကအရေးကြီးတဲ့တရားဒါကမြန်မြန်လောက်ရမဲ့တရားဒါနောက်မှလောက်ရမဲ့တရားလူဘဝရဲ့တန်မိုးဟာဒါတွေဒါတွေပဲအနှစ်တရားဒါတွေပဲအကာတွေကဒါတွေပဲမြတ်စွာဘုရားတရားလေ့လိုက်မှန်မှန်ကန်ကန်မသိနိုင်ဘူးလားမှန်မှန်ကန်ကန်ကိုသိရတယ်တော့အာဟုသူတွေပဲဒုစရိုက်၁၀ပါးအာဟုသူပေါ့ ကုသိုလ်10ပါးပုံညကရိယာဝတ္ထု10ပါးဒါကုသိုလ်တွေပေါ့ဒါတွေသူတော်ကောင်းတို့သင်တန်းတွေတက်ပြီးသားသိပြီးသားပဲအကုသိုလ်တွေသိရမယ်ကုသိုလ်တွေသိရမယ်အကုသိုလ်ရှောင်နိုင်ရမယ်ကုသိုလ်ကိုဆောင်းနိုင်အောင်ကြိုးစားရမယ်သာသနာ့ဘတရားဉာဏ်ပညာဥမရှိပဲနဲ့ဒါနသီလသမထတွေငါအတွက်ငါမိသားစုအတွက်တန်တရာကျင်လည်ရမယ်ဒုက္ခငါဥရှိပြီးတော့လုပ်တဲ့ကုသိုလ်တွေဟာသာသနာ့ဘကုသိုလ်တွေ သာသနာတွင်ကုသိုလ်ကငါမပါစေရငါနေရာမှာပညာထည့်ရဒိဋ္ဌိတွေတဏှာတွေကို ဖြုတ်ပြီးတော့ဉာဏ်ပညာဥသိရသာသနာကြီးကျင်လေလို့ချင်းဒုက္ခရောက်မှာပဲဒီသာသနာမြဲမြဲချုပ်ငြိမ်းတဲ့နိဗ္ဗာန်ကို ရောက်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဗဇက်ကလည်းနိဗ္ဗာန်ကိုရည်ရွယ်တာမဟုတ်ဘဲနဲ့စိတ်ထဲကကိုပါဒုက္ခသစ္စာကိုမြင်အောင်ကြည့်ပြီးတော့ဒီတန်တရာဝဆင်းရဲကြီးကိုယုံညင်းကြောက်ခြင်းမုန်းခြင်းမလိုခြင်းခြင်းဖြစ်ပါသောကြောင့် ဒါပဂတိတာဝကတွေတင်လားတဲ့ဖះစုပိုင်တဲ့သူတွေလည်းဒီတိုင်းလုပ်ရမှာပဲဖះအလောင်းတော်ကြီးများဟာအလိုတော်6ပါးရှိပါတယ်ဒါမဟာဗုဒ္ဓမှာရှိတယ်လောဘဒေါသမောဟနဲလို့တောခိုတပြာစိတ်ငြိမ်ရတဲ့ဝတ်မှထွက်6ချက်လောင်းလျာလိုတော်ဒီတဲ့ကိုကဖះစုပန်ထားလို့ရှင်အဲ့ဒီ6ချက်နဲ့ညီအောင်ကြိုးစားဖះစုပန်ပြီးတော့တန်တနာမှာကာမဂုဏ်ခံစားခြင်းလို့ဆိုရင်ဒါအလောင်းတော်စိတ်ဓာတ်မဟုတ်ဘူး အလောင်းတော်စိတ်ဓာတ်ဟာလောဘဒေါသမောဟကင်းလို့လောဘဒေါသမောဟတွေခြုံငိမ့်လို့တဲ့စိတ်ဓာတ်တဖောပါဖြစ်ရဒီလိုပုံကူမျိုးမှာဘုရားဖြစ်နိုင်တာခံစားကျင်တဲ့စိတ်ဓာတ်ကြီးနေတော့ဘုရားမဖြစ်နိုင်ဘူးလောဘဒေါသမောဟကင်းလို့တောခုတဖြာတောခုတဖြာဆိုတာတရားအထုတ်တာကိုပြောတာပါတော်တယ်မှာတရားအထုတ်ခြင်းနဲ့စိတ်မျိုးဖြစ်ရမယ်မိုးရမယ်စိတ်ငြိမ်ရတဲ့တော်တယ်မသွားနိုင်လို့ရှိရင်လည်းစိတ်ငြိမ်တဲ့နေရာမှာမွေ့လျော်ပြီးတရားအထုတ်ရမယ် ဝတ်မှထွက်ဝတ်မှထွက်ဆိုတော့ဝိပဿနာကိုပြောတာဘုရားလောင်းတော်ဤများဟာဝိပဿနာအားထုတ်ပေနဲ့မညံဖွညာတော့မရဘူးတပ္ပညုတရွှေဉာဏ်တော်ကိုဆူတောင်းထားတာပေါ့သင်္ခါရုပ္ပခဏ်ဉာဏ်လောက်ပဲရသင်္ခါရုပ္ပခဏ်ဉာဏ်အထိရောက်တယ်နောက်ပြန်ကျသွားတယ်သင်္ခါရုပ္ပခဏ်ဉာဏ်ရအောင်ပဲထပ်ခါထပ်ခါထပ်ခါထပ်ခါကိုကြိုးစားပွားများအားထုတ်ခြင်းနဲ့စိတ်တွေတဖွာဖွာဖြစ်ရအားလည်းအားထုတ်ရအဲ့လိုအားထုတ်တော့ဘာဖြစ်လဲပညာပါရမီမှာထွတ်ထိပ်ဖြစ်တာပေါ့ပညာပါရမီ လောကီရောလောကုတ္တရာရောပညာပါရမီဖြစ်ရလောကီတင်ဖြစ်လို့မရအောင်လောကုတ္တရာအတွက်ပါဖြစ်ရတချို့ကစူကြီးပန်ဆိုဝိပဿနာနဲ့မဆိုင်ဘူးအောင်မယ်စူကြီးပန်ဘိုးလို့ရစူကြီးပန်ကပါရမီတွေအများကြီးဖြစ်ရအဲ့ပါရမီတွေကိုဥဆောင်မှာအဲ့ဒီဝိပဿနာဉာဏ်ဥဆောင်မှာသင်္ခါရုပ္ပခဉာဏ်ထိဖြည့်တော့မှရှေ့ပိုင်းကဖြည့်တဲ့ရှေ့ပိုင်းကဖြည့်မဲ့ပါရမီတွေကိုအနစ်နာခံပြီးတော့ဖြည့်နေတယ်ဝိပဿနာဉာဏ်တက်သွားတယ်ဆိုတာလောဘနည်းသွားတာ ဒေါသနည်းသွားတာမောဟနည်းသွားတာလောဘဒေါသမောဟတွေနည်းတော့မှပါရမီ7ပါးအပြား30ဖြစ်နိုင်မှာပေါ့လောဘဒေါသမောဟတွေတောင်းကြရင်ဘယ်ဖြစ်နိုင်မလဲဒါကြောင့်စူကြီးပန်နေလည်းပဲဝိပဿနာကြိုးစားအားထုတ်ရပဂရိတာဘောဂတွေလည်းကြိုးစားပွားများအားထုတ်ရမှာလောဘဒေါသမောဟကင်းလို့တောခုတပြစိတ်ညင်ရတဲ့ဝမထွက်6ချက်လောင်းလျာလိုတော်ဒီတဲ့မဟာဗုဒ္ဓဘုရားပါရမီခန်းနေမှာ ကြီးစွာရှင်မင်းကွန်းဆရာတော်ဘုရားကြီးရဲ့ ရေးသားထားတဲ့စာအုပ်တွေမှာပါပါတယ်ပါရမီပို့เสียဉာဏ်တို့ဥပါယကောတန်လဉာဏ်တို့ပါရမီနဲ့ပတ်သက်လို့ဖွင့်ထားတာတွေအများကြီးပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကြီးနဲ့ဖွင့်ထားတာပေါ့အများကြီးပဲအမှန်တန်ကြီးညိုဖို့ကောင်းပါအရာရာမှာဟုတ်တိုင်းမှန်စွာသိအောင်သင်ပေးတာထိရဟွာတာဘုရုဇင်တွေဟာဟုတ်တိုင်းမှန်စွာမသိကြဘူးတုတ္တမယဉာဏ်နဲ့တော့မသိကြဘူးခုလိုသင်တန်းတွေဖွင့်ပေးတာသိကောင်းတုတ္တမယဉာဏ်စိတ်နာမယဉာဏ်နဲ့သိသွားတော့ မိမိတို့တစ်ခါဆက်ကြိုးစားဟောဘာဝနာမယဉဏ်နဲ့သိအောင်တုဒ္ဓမယဉဏ်စိတ်နာမယဉဏ်နဲ့အထိုက်အလျောက်သိပြီးပြီဆိုရင်ဘာဝနာမယဉဏ်ဖြစ်အောင်ဆက်ကြိုးစားဖို့မလိုဘူးလားအဲ့ဒါကိုယ့်ကိုယ်ကိုလိုရင်လိုမှန်ပိုင်ပိုင်နိုင်နိုင်သိတုဒ္ဓမယဉဏ်တွေကတော့အများကြီးပဲမိဓမ္မာခုနှစ်ကျမ်းလုံးကုန်သလောက်ဖြစ်နေပြီကုန်လုံးကိုပြောပြတတ်တယ် ဩဖြစ်ပြမြင်တဲ့ဥရိယပြညာတော့ဝိပဿနာဉာဏ်မရဘူးဆိုရင်ကောင်းမှာမလားမကောင်းဘူးဒါဖြစ်လို့လဲဆိုတော့ပရိယတ္တိလောက်ပဲလုပ်မယ်ပရိပတ်တိမလုပ်လို့ရှိရင်အယူမှားသွားတတ်တယ်တော့ဟိုတုန်းကပိဋကသုံးပုံဆောင်တဲ့ပိလယဟန်တော်ကြီးပါမမနာတွေတဲပြီးတော့အချွေရန်တွေများတဲ့အခါကျတော့သူပြောတိုင်းဖြစ်နေတဲ့အခါကျတော့မြတ်စွာဘုရားအပ်တယ်လို့ဟောတာတော့မအပ်ဘူးသူဘယ်သူမှညင်းလို့မရဘူး तू ကစာတတ်တာဟာမင်းဘယ်လောက်တတ်လို့လဲဒါဒါဒီလိုရှိတယ်ဒီလိုရှိတယ်မအတ္တကိုအတ္တလို့အတ္တကိုမအပ်ဘူးလို့ဒီလသမာဓိပညာသိက္ခာသုံးပါးကိုလည်းကြားနာမကြုံသူ့အကူကြီးကယဟန္တာသူ့အမေနဲ့သူ့နှမသူ့နောက်လိုက်ပြီးတော့သူ့ဘက်ကပါတယ်သူတို့လည်းတရားမကျင့်ဘူးသူ့ကိုကြီးကတော့တရားကျင့်ပြီးတော့သူ့ကိုကြီးကယဟန္တာဖြစ်သွားတယ်သူ့ကိုကြီးကလည်းသတိပေးတယ်မင်းတို့လိုမလုံးနဲ့ဖရာရဲ့တရားတော့ကတ္တဝမြတ်စွာဘုရားသင်္ခေလက်ထက်တုန်းကမြတ်စွာဘုရားရဲ့တရားတော်တွေကို သင်္သာတရတနဲ့မဖြစ်စည်းနေမအတ္တဝမအဖူးပေါ်အတ္တဝအတ္တယဟန်တော်တွေကလည်းဒီအမေရိနမတွေကိုမဆဲခိုင်းနဲ့သူကသူ့သားရဲ့ဂုံအချိန်နဲ့သူ့သားပြောသူလိုက်ပြောကြဆဲကြဆိုတော့ဟောအကုန်လုံးအဝီသိကြပါသူ့အကိုကြီးကတော့ပြိဋိဘံဆန်သွားတယ်အဲ့ဒါအယူမှားတတ်တယ်ပရိယဖြစ်ဖြစ်ပရိပတ်ဖြစ်ဖြစ်စွမ်းစွမ်းတမန်ဖြစ်လာလို့ရှင်အချမ်းရံနေများလာတယ်ဂုံတွေတက်လာအဲ့ဒါကိုကိုကဝိပဿနာမပွားလို့ရှင် အဲ့ဒီဂုံကိုမခံနိုင်ဘူးဂုံရောက်မမနာတွေတဲပြီးတော့မအတ္တကိုအပ်တယ်အတ္တကိုမအပ်ဘူးဘာလို့ပြောတတ်တာကိုအမျိုးမျိုးချို့ပြောတတ်တဲ့သူတွေမတွေ့ဘူးလားကွာကာမဂုဏ်ခံစားပြီနဲ့တရားရနိုင်ပါတယ်ကွာမသိလို့မရတာသိတဲ့လူကကာမဂုဏ်ခံစားဘာမှရှင်းပါးတိတာတွေဘာတွေစောင့်နေရမလို့အဲ့လိုပြောလာတယ်ဘာလို့ तू ကပြောတတ်တာကိုဘလို့ဘလို့ဘလို့ဘလို့စိတ်ဘလို့ထားရမလဲ တော့မြတ်စွာဘုရားကလိုအပ်လို့ရှင်ဘသီလဆောင်းလို့ဟောထားတာမလားရှင်ဘသီလဆောင်းဆိုတာကိုရှင်ဘသီလဆောင်းနေရမလို့ဘူးဆိုတော့ဘုရားသခါကိုဖျက်တာနဲ့မတူဘူးလားအဲအဲ့ဒါကိုယ့်ဘက်ကိုကြမ်းဖန်ပြီးလို့ဆိုရင်ကိုယ့်ဘက်ကိုမဆောင်မြင်နေပေါ့ကိုယ့်ဘက်ကိုငါဘသီလမဆောင်မြင်လဲနေပေါ့ကိုယ့်ဘက်ကိုပယ်သွားခြင်းလဲသွားပေါ်တာပဲရှိတာပဲသူများကိုသူများတွေပါတခါတည်းပြက်အောင်လိုက်လို့သီလဆောင်နေရမလို့ဘူးဝိပဿနာတရားလည်းအာထုတ်နေရမလို့ဘူးဘယ်မှမအာထုတ်နေရမလို့ဘူး ဒါတွေဒီလောက်ကြီးကြည်နေကြရမလို့စာလဲသင်နေရမလို့တရားလဲအားထုတ်ကြရမလို့သိနေပြီးတာပဲဒီလိုပေါ့ပေါ့ဆားတာတွေလုပ်ပြတော့အပြောကတက်တဲ့အခါကျတော့တဖြည်းဖြည်းဖြည်းဖះဟောတာတွေကို မထေမဲ့မြင်နေလုပ်ပြမထေမဲ့မြင်လုပ်ပြလို့ချင်းအဲ့တက်တာတွေကကိုယ့်အတွက်အပေရိတ်ခါတွေဖြစ်မသွားနိုင်ဘူးလားကိုယ့်တဲ့ထေကြီးဝါကြီးတွေကိုမထေမဲ့မြင်ပြောတယ်ကိုယ့်တဲ့ကြီးတဲ့ပုံကိုယ်တို့မထေမဲ့မြင်လုပ်လာတယ်အဲ့တဖြည်းဖြည်းအာဟုသူတွေများလာတာ ဒါကြောင့်မလို့ကိုကသုဒ္ဓမယဉဏ်စိဏမယဉဏ်နဲ့အကျိုးအကြောင်းတွေအထိုက်အလျောက်သိပြီဆိုလို့ရှိရင်ဝိပဿနာဆက်ကြိုးစားဖို့မြန်မြန်ကြိုးစားဖို့မလိုဘူးလားဝိပဿနာကြိုးစားမှဟုတ်တိုင်းမှန်သွားသိတာသူတော်ကောင်းတို့ဒီထဲမှာကြိုးစားတဲ့သူတွေလည်းပါတာပဲစာတင်လို့စာနဲ့ပတ်သက်လို့သိတာကတစ်မျိုးတရားအားထုတ်လို့သိလာတဲ့အသိဟာပြောပြတဲ့အခါမှာတချို့ဟာတွေပြောပြလို့မရဘူး ကိုမထင်မှတ်တဲ့ဉာဏ်ပညာတွေပေါ်လာတယ်။အော်ဒါဟိုတုန်းကဒါလို့မထင်ခဲ့ဘူး။အော်ဟုတ်ပါလား။ဥမာဆိုပါတော့ကိုကအာယုံ၅ပါးကာမဂုဏ်တရားလိုက်စားတယ်။ဒါနတွေလည်းပြုတယ်။อืมစာပေတွေလည်းလေ့လာတယ်။ကာမဂုဏ်ရဲ့အပြစ်ကိုသိတော့သိတယ်။သင်ကြားထားလို့ဩကာမဂုဏ်ကမကောင်းဘူးဒါသမှုရိယသစ္စာ။သိပေမဲ့လို့အပေါ်ယံတော့ပဲသိ။ဟောဘုဒ္ဓဆင်ဆိုတော့ဖယ်တတ်နိုင်မလဲ။ ိုးနဲ့အိမ်နဲ့သားနဲ့မယားနဲ့နေတော်လဲပဲကုသိုလ်တွေလုပ်နတ်ပြည်လောက်တော့ရောက်ပါတယ်နတ်ပြည်မှာတဆင်နိဗ္ဗာန်သွားတာပေါ့ကိုဘဟုတုတကိုကိုပြန်ပြီးတော့မေတ္တာဖို့တာဖြစ်တရားထိုင်လိုက်တဲ့အခါကျတော့ခန္ဓာရဲ့ဒုက္ခတွေသိလာတော့ဩမြတ်စွာဘုရားဒီဒုက္ခတွေတွေ့မှာဆိုလို့ခုဖျားပေါ်ထိုင်နေတာတောင်မှဒီလောက်ဆင်းရဲဒုက္ခရောက်ရင်မိမိတို့နှလုံးသွင်းမှားလို့အပေမြန်းကြသွားရင်အမှန်တမ်းမဆင်းရဲဘူးလား အခုလူဘဝမှာပေါ်ပေါ်ဆဆနေပြီးကာမဂုဏ်ခံစားတဲ့အရာသာလေးနဲ့ပေါ်ပေါ်ဆဆနေလို့နေ့30 50 60 80ခံစားလို့ချမ်းသာတယ်ပဲထားပါတော့ဗျာကိုကနှလုံးသွင်းနေရအခုတည်းကမှားတာများတယ်မှန်တာကနေမှားတယ်များမှန်တာများတော့သုတိပြကျွေတေကံဒီမှာဝေဒနာတွေတက်လာတော့နှလုံးသွင်းမှန်တဲ့အလေ့ကျင့်မရှိနှလုံးသွင်းမှန်တဲ့အလေ့ကျင့်မရှိတဲ့အခါကျတော့ဟောနှလုံးသွင်းမှားလို့များအပယ်ကျသွားရင်လူပြန်ဖြစ်ဖို့လွယ်ပါတော့ မြတ်စွာဘုရားရဲ့တရားတော်တွေဟာသစ္စာဝါဒဘယ်တော့မှခြောက်မဟုတ်ဘယ်တော့မှမြောက်မဟုတ်ခြောက်ဟောတာမြောက်ဟောတာမဟုတ်ဘူးအမှန်ကိုပြောတာနှလုံးသွင်းမှားရင်တထေးပဲဖြစ်ဖြစ်စင်းရဲသားပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ရှင်မြင်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်အပေမကြနိုင်ဘူးလားမြတ်စွာဘုရားရဲ့တရားတော်ကမျက်နှာမလိုက်ဘူးမျက်နှာလိုက်တဲ့တရားမဟုတ်ဘူးမြတ်စွာဘုရားရဲ့တရားဘယ်သူမှမျက်နှာမလိုက်ဘူး လူလည်းမလိုက်ဘူးယဟန်လည်းမလိုက်ဘူးသုတ္တပြကျွေတေကံနီးမှာကိုကမညံဖုန်ညာလည်းမရသေးဘူးဘာမှလည်းကြာကြာနာနာအားထုတ်မထားဘူးနှလုံးမသွင်းတတ်ဘူးဆိုရင်ကုသိုလ်ကောင်းမှုတွေလုပ်ထားပေနဲ့ဖြစ်လာတဲ့ပေါ်လာတဲ့နမိတ်တွေကိုနှလုံးမသွင်းတတ်တာနဲ့ဟောပဲကြပါအခုပြောမလို့ဏိကုံးမှနေတဲ့ဏိကမဝါဒီတိတ်တမထေလေးကိုပြောဖို့အစပြောနေတာတော် အဲ့ယဟန်တော်လေးကမြတ်စွာဘုရားရှင်မှာနေတော့ဒီလိုတရားတွေထပ်ခါထပ်ခါနာထားတယ်ထေရဝါဒမြတ်စွာဘုရားရဲ့တရားတော်တွေနာထားတော့တရားအထုတ်ခြင်းတဲ့စိတ်ကြီးတဖွာဖွာပေါ်ပေါက်သုလိပြကျွေတေကန်ဒီမှာနမိတ်မျိုးစုံထင်တတ်တယ်အဲ့ဒါဟိုမဟာကမ္မဝိပင်္ဂတုတ်ကပုဂ္ဂိုလ်၄မျိုးကိုနည်းနည်းလှမ်းပြီးတော့နှလုံးသွင်းကြည့်ရအောင်မဟာကမ္မဝိပင်္ဂတုတ်ကမစ္စည်းမ နိကေမှာလာပါတယ်ပုဂ္ဂိုလ်လေးမျိုးအရှင်အာနန္ဒာတောင်းပန်လို့မြတ်စွာဘုရားပြန်ဟောထားတာရှင်ဘုရားတဲ့ကံတွေကိုအကျယ်ချဲ့ပြီးဟောဖို့ညွှန်ကြားပြတာကိုအချိန်တန်ပါပြီဘုရားအေးအဲ့လိုဆိုရင်သင်တို့ကောင်းမွန်စွာနာကြယုတိစွာနာကြငါဘုရားဟောကြားမယ်ဆိုလောကမှာ ပုဂ္ဂိုလ်လေးမျိုးရှိတယ်ပုဂ္ဂိုလ်လေးမျိုးကပထမပုဂ္ဂိုလ်က သူများတက်တက်တယ်သူများဥစ္စာခိုးတယ်စသည်အပြင်အကုသို့ဒုစရိုက်တွေလုပ်တယ်အဲ့ဒီပုဂ္ဂိုလ်သေးတဲ့အခါမှာငရဲရောက်သွားတယ်နံပါတ်1နံပါတ်2ကအဲ့ဒီလိုသူများတက်တက်တယ်သူများဥစ္စာခိုးတယ်စသည်အပြင်အကုသို့ဒုစရိုက်တွေလုပ်တယ်သုတိပြကျွေသေးတဲ့အခါမှာနတ်ပြည်ရောက်သွားတယ်နံပါတ်3 သူများတတ်တတ်ချင်းမှရှောင်တယ်သူများဥစ္စာခိုးခြင်းမှရှောင်တယ်အကုသိုလ်ဒုတိယတွေရှောင်တယ်သိတဲ့အခါမှာနတ်ပြည်ရောက်သွားနံပါတ်4အကုသိုလ်ဒုတိယတွေရှောင်တယ်ကုသိုလ်တွေလုပ်တဲ့မညံဖုန်ညာတော့မရသေးဘူးပေါ့သုတိပြကျွေသေးတဲ့အခါမှာငရဲရောက်သွားတယ်အဲ့ဒီပုံကို၄မျိုးရှိတယ်အဲ့ဒါသာသနာ့ဘအခါမှာသို့မဟုတ်သာသနာ့တွင်မှာမြတ်စွာဘုရားတရားမနာရတဲ့ပုဂ္ဂိုလ်သာသနာ့ဘမှာပေါ့အဓိက သာသနာတွဲမှာလည်းပဲမြတ်စွာဘုရားရဲ့ဝါဒကိုမလိုက်နာဘဲနဲ့ကြင်ကြံကြိုးကုပ်အားထုတ်လို့ဇန်တမာဘတ်တွေရတဲ့ပုံကိုယ်တွေရှိတယ်။မြတ်စွာဘုရားရဲ့စကားကိုကြားနေလားမနာခံဘူးသူတို့ဇန်အပိညာဉ်တွေနဲ့ငရဲရောက်တဲ့ပုံကိုယ်တွေနဲ့ပြရောက်တဲ့ပုံကိုယ်တွေကိုဒိဗ္ဗစက္ခုသဘောမျိုးနဲ့လှန့်ကြည့်လို့ရတယ်။အဲ့တော့ပထမပုဂ္ဂိုလ်ကဇန်အပိညာဉ်တွေဝင်စားပြီးတော့သူက ငရဲရောက်တဲ့ပုံကိုကြည့်လိုက်ဒီလူလူပြည်တော်ကဘာလုပ်ခဲ့လဲဩသူများတက်တက်သူများဥစ္စာအခုအကုသိုလ်ဒုစရိုက်တွေလုပ်ခဲ့ဒါကြောင့်မလို့ငရဲရောက်တာကိုအဲ तू ကဘလို့သူစိတ်ထဲမှာခံယူပြီးဘလို့ပြန်ဟောလဲဆိုတော့ကုသိုလ်ရှိတယ်အကုသိုလ်ရှိတယ်ကုသိုလ်ရဲ့အကျိုးပေးလည်းရှိတယ်အကုသိုလ်ရဲ့အကျိုးပေးလည်းရှိတယ်အကုသိုလ်တွေလုပ်လို့ရှိရင်အကုသိုလ်လုပ်တဲ့သူတိုင်းဟာငရဲကြတယ်ဒါတလို့ဟောတယ်သူဟောတိုင်းတော့အပြည့်စုံမှန်သေးဘူးနော်သူတော်အောင်တော့ သူဟောတာအဲ့လိုတကိုးရတဲ့လူတို့လိုဟောတယ်ဆိုတာကိုပြောတာဟဟလားမြတ်စွာဘုရားနောက်ပြန်ပြင်ပေးပါလိမ့်မယ်အချို့တကိုးရှိတဲ့ပုဂ္ဂိုလ်ကကြည့်လိုက်တဲ့အခါကျတော့နတ်ပြည်ရောက်နေတဲ့ပုဂ္ဂိုလ်လူပြည်ကဘာလုပ်ခဲ့လဲကြည့်လိုက်တော့ဟာလူပြည်မှာသူများတက်တာသူများဥစ္စာခိုးအကုသိုလ်ဒုစရိုက်တွေလုပ်ပြီးဒီလူသေးတဲ့အခါနတ်ပြည်ရောက်သွားတယ်သူအဖေညင်နဲ့ကြည့်လိုက်တော့မြင်နေရတာမြင်နေရတဲ့အခါသူ့စိတ်ထဲမှာဘယ်လိုဖြစ်သွားလဲဆိုတော့ဘုရားတရားမနာဘူးတော့ ကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့မရှိကုသိုလ်လည်းမရှိအကုသိုလ်လည်းမရှိကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးလည်းမရှိအကုသိုလ်လုပ်တဲ့သူမှန်သမျှသေလို့ရှိရင်နတ်ပြည်ရောက်တယ်သူတခါတော့အဲ့တိုင်ဟောတာတကောဘိညာရတာတော့မှားတတ်တယ်နော်သူတော်တကောဘိညာရတာတော့မှားတတ်တယ်ဆိုရင်ဘာမဟုတ်တာလေးနဲ့မြင်သလိုကြားသလိုဆိုရင်မှားတတ်ဘူးလားဗျာမှားတတ်တယ်အတုတွေအယောင်တွေတိမ့်ကြုံမျိုးဝလုံးရှင်နဲ့ရမ်းတာမဟုတ်ဘူး တချို့မသိဘဲနဲ့ပြောရင်မှားတတ်တယ်ဒါကိုပြောတာနော်အယူဆတွေမှားတတ်တယ်အစစ်မှန်တွေလည်းရှိပါတယ်လောကမှာတကုရှင်တွေအစစ်မှန်တွေရှိပါတယ်ဒါပဲနဲ့အတုတရားများတယ်သတိထားဖို့နောက်တတိယပုဂ္ဂိုလ်ကြတော့သူလည်းပဲတကုဘိညာရတာပဲတကုဘိညာနဲ့ကြည့်လိုက်တဲ့အခါကျတော့နတ်ပြည်ရောက်နေတဲ့ပုဂ္ဂိုလ်ကြည့်လိုက်တယ်လူကြီးမှာဘာလုပ်ခဲ့လဲအော်သူများတက်တာချင်းမှရှောင်းတယ်သူများဥစ္စာခိုးခြင်းမှရှောင်း အော်အကုသိုလ်ဒုစရိုက်တွေရှောင်ပြီးတော့ကုသိုလ်တွေလုံးလို့နှပ်ပြီးရောက်သွားတယ်ဟောသူကကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်ကုသိုလ်အကျိုးလည်းရှိတယ်အကုသိုလ်အကျိုးလည်းရှိတယ်ကုသိုလ်ကောင်းမှုလုပ်တဲ့သူမှန်သမျှနှပ်ပြီးရောက်တယ်သူကအဲ့လိုဟောတယ်သူတကောပင်ကြီးနဲ့ကြည့်ပြီးဟောတယ်အဲ့ဒါအပြည့်စုံမှန်ဘူးနော်တော်အောင်လို့နောက်နံပါတ်၄ပုဂ္ဂိုလ်ကြတော့အဲ့လိုပဲသူလည်းတကောပင်ကြီးနဲ့ကြည့်လိုက်တဲ့အခါကျတော့ အကုသိုလ်ဒုစရိုက်တွေမှာရှောင်းတယ်သူများတက်တက်ချင်းမှာရှောင်းတယ်သူများဥစ္စာခိုးခြင်းမှာရှောင်းတယ်ကောင်းကောင်းမွန်မွန်နေတယ်အဲ့လိုကောင်းမွန်နေပါရဲ့သားနဲ့ तू ကငရဲကြသွားတယ်ငရဲပြပုဂ္ဂိုလ်ကြည့်လိုက်တော့ဟိုတုန်းကအကုသိုလ်ရှောင်းခဲ့တယ်အဲ့ तू ကဘယ်လိုဟောလဲဆိုတော့ကုသိုလ်လည်းမရှိဘူးအကုသိုလ်လည်းမရှိဘူးကုသိုလ်ရဲ့အကျိုးအကုသိုလ်လည်းအကျိုးလည်းမရှိဘူးကုသိုလ်လုပ်တဲ့ပုဂ္ဂိုလ်မှန်သမျှငရဲကြတယ်ဒီလိုဟောတယ်ကဲသူတို့ဟောတာတွေအကြောက်ဖို့မကောင်းဘူးလား အေးအဲ့ဒါတွေဟာအဲ့ဒီလိုအမှားတွေကိုပြင်နိုင်အောင်လို့ဇတော်ကောင်းတော်တို့မှာစာပေတွေသင်ပေးနေတာသင်တန်းတွေပေးနေတာအမတန်ကျေးဇူးများတယ်ဒါမျက်စိမှနိကေထဲမှာရှိတယ်ဦးဇင်းတို့ကတော့မြန်မာပြန်နေဖတ်ပါဠိလိုနားမလဲလို့အဲ့ဒါဒီမြန်မာပြန်ထားတဲ့ဆရာတော်တွေသို့မဟုတ်လူပညာရှိတွေလူပဲဖြစ်ဖြစ်ဒါကျေးဇူးရှင်တွေပဲအမတန်ကျေးဇူးတင်ဖို့ကောင်း ပါဠိမကျွမ်းကျင်တဲ့ပုဂ္ဂိုလ်မြန်မာလိုဖတ်ရင်ရှင်းထွက်သွားတာပဲမြတ်စွာဘုရားရဲ့တရားတော်သိဖို့အရေးကြီးတာပဲမြန်မာလိုပဲသိသိအင်္ဂလိပ်လိုပဲသိသိပါဠိလိုပဲသိသိအသိမှန်မှုအရေးကြီးတာစာသီးရနေပြီးတော့ခန္ဓာသီးရအောင်ဆက်သွားအဲ့တော့မြတ်စွာဘုရားကညီတော်အာနန္ဒာကိုပထမပုဂ္ဂိုလ်ကုသိုလ်ရှိတဲ့အကုသိုလ်ရှိတဲ့ကုသိုလ်ကောင်းမှုပြုတဲ့သူအဲပထမပုဂ္ဂိုလ်ကကုသိုလ်ရှိတဲ့အကုသိုလ်ရှိတဲ့ အကုသိုလ်ပြုတဲ့သူငရဲပြည်မှာငရဲပြည်ကိုရောက်နိုင်တယ်အဲ့ဒါမြတ်စွာဘုရားခွင့်ပြုတယ်အကုသိုလ်ပြုတဲ့သူမှန်သမျှငရဲရောက်မယ်လို့ဟောတဲ့အဟောကိုမြတ်စွာဘုရားခွင့်မပြုဘူးကျတော်အောင်တို့သင်္นานနေတက်ထားတာပဲညံနဲ့ဖြန့်ပြီးတော့ယူကြအဒုတိယပုဂ္ဂိုလ်ကုသိုလ်သူကကုသိုလ်မရှိဘူးအကုသိုလ်မရှိဘူးအဲ့လိုယူတယ်ဟာအဲ့ဒါမြတ်စွာဘုရားခွင့်မပြုဘူး ကုသိုလ်အကျိုးအကုသိုလ်အကျိုးမရှိဘူးလေအဲ့ဒါလည်းခွင့်မပြုအကုသိုလ်လုပ်တဲ့သူမှန်သမျှနတ်ပြည်ရောက်တဲ့ကဲသူတော်ကောင်းတို့ညံနဲ့ပဲစဉ်းစားကြည့်ပါအောင်ဖြစ်နိုင်မှာအကုသိုလ်လုပ်တဲ့သူမှန်သမျှပြောတာအကုသိုလ်လုပ်တဲ့သူမှာတချို့တလေတော့နတ်ပြည်ရောက်တာရှိတယ်အကုသိုလ်ကြောင့်ရောက်တာလားအဲအဲ့လိုသိရမယ်နော်မြို့တို့တက်ထားတဲ့သင်တန်းနေရာဒီနေရာမှာအသုံးချရမှာအကုသိုလ်ကြောင့်နတ်ပြည်ရောက်တာမဟုတ်ဘူးနော် အာဟုသူကြောင့်လူမှာအမတန်ကြီးကျယ်တဲ့ပုံကိုယ်ကြီးတွေအာဟုသူကြောင့်ဖြစ်နေတာမဟုတ်ဘူးအခုချိန်မှာသူကသူအာဟုသူတွေလုံရင်လုံနေမယ်အတိတ်ကကုသိုလ်ပါတယ်နော်အာဟုသူကြောင့်နတ်ပြည်ရောက်သွားတာမဟုတ်ဘူးနောက်ပြီးတော့မှရှင်းပြနောက်တတိယပုံကိုယ်ကြတော့အာဟုသူတွေရှောင်တယ်နတ်ပြည်ရောက်သွားတယ်ဩကုသိုလ်အာဟုသူရှိတယ်ဟုတ်တယ်အဲ့ဒါခွင့်ပြုတယ်ဟွန်းကုသိုလ်ရဲ့အကျိုးအာဟုသူရဲ့အကျိုးရှိတယ်ဟုတ်တယ် ကုသိုလ်ကောင်းမှုလုပ်တဲ့သူမှန်သမျှနတ်ပြည်ရောက်တယ်သူကဒါလိုဟောတာအဲ့ဒါခွင့်မပြုဘူးကုသိုလ်ကောင်းမှု ပြုတဲ့သူတိုင်းနတ်ပြည်မရောက်ဘူးဘာဖြစ်လို့ပုထုဇဉ်လေတော်ပုထုဇဉ်ဆိုတာယဟန်တော်ကြီးတော်မှမှတန်းသွားဖြစ်ရသေးတယ်မလားယဟန်တော်တဲ့ကုသိုလ်လုပ်တာရှိဦးမလားဟုတ်တယ်မလားอืมအဲဒါတွေဒါယောဂီတို့သင်ထားတဲ့သင်တန်းတွေသိဖို့နောက်နံပါတ်၄ကျတော့ကုသိုလ်အကုသိုလ်သူကမရှိဘူးอยู่တယ် ကုသိုလ်ကောင်းမှုလုပ်ပေနဲ့ငရဲကြတော့သူကကုသိုလ်ကောင်းမှုလုပ်တဲ့သူမှန်သမျှငရဲကြတယ်အဲ့လိုသူကယူလဲယူတယ်သူများလည်းပြန်ဟောတယ်အဲ့ဒါမြတ်စွာဘုရားခွင့်မပြုဘူးနံပါတ်1ပုဂ္ဂိုလ်ပြန်ရှင်းမယ်တော့အကုသိုလ်တွေလုပ်တယ်ငရဲကြသွားတယ်အကုသိုလ်တွေလုပ်တယ်ငရဲအကုသိုလ်လုပ်တဲ့သူတိုင်းငရဲကြတာမဟုတ်ဘူးမဟာကမ္မဝိပင်္ဂတုတ်ကံတွေကိုအကျယ်ဟောတာနော်တော့အကုသိုလ်လုပ်တိုင်းအပယ်ကြတာမဟုတ်ဘူး ဒါအပေမကြလို့နတ်ပြည်ရောက်သွားရင်သူလုပ်တဲ့အာဟုသူတွေဟာအချင်းကြီးဖြစ်ကုန်မှာလားမဖြစ်ဘူးတစ်ချိန်ချိန်ကြရင်ကြိုးပေးမယ်နော်ဒါလိုသိရမယ်နော်သူတော်အောင်ဘာဖြစ်လို့သူနတ်ပြည်ရောက်သွားလဲဝိပစ္စဘာဖြစ်လို့နတ်ပြည်ရောက်သွားလဲဒီသူအပိညာဉ်နဲ့မကြည့်ခင်မှာဆိုလိုတာကဒီဘဝမရောက်ခင်ဟိုဘဝတွေတုန်းကကုသိုလ်လုပ်ခဲ့တာတွေမရှိဘူးလားသူအပိညာဉ်နဲ့ကြည့်ပြီးတော့ သူသေးတာသူဘိညာဉ်နဲ့ကြည့်ပြီးတော့နောက်ပိုင်းမှာလည်းကုသိုလ်ကောင်းမှုတွေလုပ်တာရှိတယ်သုတိပြည့်ကျွေသေကံဤမှာလည်းအယူမှန်ရှိတယ်သုတိပြည့်ကျွေသေကံဤမှာနှလုံးသွင်းမှန်တယ်ပေါ့ဘုရားသတိရမယ်တရားသတိရမယ်အနှစ်90တန်ဃာလောက်လာတဲ့တမီလူမျိုးတော်မှာပဲသုတိပြည့်ကျွေသေကံဤမှာတရဏဂုံလေးဆိုသွားတော့စတုမာတဲ့နတ်ပြည်ရောက်သွားတယ်မလားကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားရဲ့စာအုပ်မှာရှိပါတယ်ဒါမှလည်းသုတိပြည့်ကျွေသေကံဤမှာ ဟောတောနမထေရရဲ့ယဟန္တာမထေရရဲ့ဖခင်ကြီးဒုံလဘဦးဇင်းကြီးပေါ့လေအဲဦးဇင်းကြီးပြန်တော်မူကာနိကြတော့ပထမငရဲနိမိတ်တွေထင်တယ်သူသားသောနမထေရနေပြီးတော့မှပန်းနေပူဇော်ခိုင်းလို့ဇေဒီယိုပန်းပူဇော်တာနဲ့ဟောပြန်ပြီးတော့နတ်ပြည်နိမိတ်တွေထင်ပြီးနတ်ပြည်ရောက်သွားတယ်ဟုတ်လားအခုဆိုတော့လောက်ခဲ့တာပဲသူမဟုတ်ဆိုးလောက်ခဲ့တာဟုတ်ဟိုတန်ဃာတရားလဲအနှစ်90လုံးလုံးတန်ဃာလောက်ခဲ့တာ သုတိပြည့်ကျွေတေကံနီးမှာအယူမှန်သွားတယ်ဒါကြောင့်မလို့နတ်ပြည်ရောက်သွားတယ်အာဟုသူတွေကြောင့်နတ်ပြည်ရောက်တာမဟုတ်ဘူးနော်အာဟုသူတွေကြောင့်နတ်ပြည်ရောက်တာမဟုတ်ဘူးဒါဖြင့်အခုလူလာဖြစ်နေတဲ့လက်တွေ့တဘာဝယုတ်တိပေါ့ဟာအခုသူကောင်းမှုတွေတော်တော်ကောင်းတာပဲဟေးလူချမ်းသာတွေဖြစ်နေရတယ်အမှန်တန်ချမ်းသာတဲ့ပုဂ္ဂိုလ်တွေပဲတိုက်ဒီကားတွေနဲ့อืมအခုသူရှင်ကြီးတွေပဲအမှန်တန်မှ ကောင်းတဲ့သူတွေပဲအာဟုသူအမတန်ကင်းရှင်းတဲ့ပုံကိုယ်တွေပဲဒါလိုပြောလို့ရပါအာဟုသူတွေတပုံကြီးရှိရဲ့အချိန်မရွေးအပယ်ကျနိုင်တယ်ရိုးရိုးအိမ်နေတယ်မဟုတ်ရွှေတင်နဲ့ပဲဆောက်တာဆောက်တာဘလောက်ပဲချမ်းသာချမ်းသာဘုရုဇင်စိတ်ကိုမရဘူးဘယ်တော့မှဟုတ်တယ်မလားအဲအဲ့ဒါယောဂီတို့ကထေရဝါဒရဲ့ညွှန်ကြားချက်နဲ့သိထားလို့ရှင်လူအများတည်ကြပါပဲ တရေကြเสียမလိုဘူးမသိတဲ့သူတရေကြတာတောက်တောက်တောက်တောက်နဲ့သိတဲ့သူကကြကိုမကြဘူးပစ္စည်းချမ်းသာဖို့တဲ့မညံဖုန်ညာရဖို့ရေးကြည့်တယ်ဗျဟုတ်တယ်မလားအဲဒီပြင်ဟာလေအကြီးအကျယ်တတ်ဖို့တဲ့မညံဖုန်ညာရဖို့အရေးမကြီးဘူးလားအဲဒီပြင်ဟာလေတဲ့မညံဖုန်ညာအရေးကြီးတယ်မညံဖုန်ညာမရလို့ချင်မကျိန်းသေးဘူးကုသိုလ်ကောင်းမှုလုပ်ပြီးနေလဲကြားနိုင်တယ်ဒုတိယတတိယသတုထအကုန်လုံးမျှယူလိုက်ပေါ့ဗျာချိန်များသွားမှာဆိုလို့ အဲ့တော့ကုသိုလ်ကောင်းမှုတွေလုပ်ပါရင်လည်းဟောငရဲကြသွားအကုသိုလ်တွေလုပ်ပါရင်လည်းနတ်ပြည်ရောက်သွားတယ်ဘဝဉ္ဉေကတော့ကြည့်ရင်တော့တီတူပါဟေးတစ်သက်လုံးလှူဒန်းပိတ်ကန်းနေတာပဲဖရာတကာကြောင်းတကာအမတန်မှပဲကုသိုလ်ကောင်းမှုတွေပြုနေတာပဲတည်ရင်တော့နတ်ပြည်ရောက်သွားပြီပေါ့ကွာခုလောက်ဆိုရင်နတ်ပြည်၆တပ်မှာစံသားနေပြီပေါ့ဒါလိုပြောလို့ရပါ့အဲမရဘူးမိမိတို့သာသနာပြုလုပ်ငန်းတွေလုပ်နေပေနဲ့စိတ်မချရသေးဘူးနော်အဲ အဲ့လိုကုသိုလ်ကောင်းမှုတွေအများကြီးလုပ်တာပဲဆိုပြီးတော့ပော့သွားမှာဆိုလို့ကုသိုလ်ကောင်းမှုတွေတော့လုပ်ရမှာပဲကောင်းတဲ့ကောင်းကောင်းတဲ့ကောင်းအကောင်းဆုံးဒါလို့မလားကောင်းတယ်ပိုကောင်းတယ်ကောင်းဆုံးအကောင်းဆုံးဖြစ်မှစိတ်ချရမှာလေအဲ့လိုမှမသိလို့ရှင်ငါကုသိုလ်ကောင်းမှုတွေပြုထားတာပဲဆိုပြီးတော့မန္လိကာမိဖုရားကြီးကြည်ပါလားအာသရိတအလှူကြီးလှူထားတာမလားအာသရိတအလှူဖုရားတဆူမှာတစ်ခါပဲလှူနိုင်တယ် အဲ့ဒီအလူရှင်ကြီးမှာတေကန်ကြီးနှလုံးသွင်းမှားတာနဲ့အဝိဇ္ဇိခွန်နဲ့ရောက်သွားတယ်အမတန်ကုသိုလ်တွေများလို့ခွန်ရဲ့တော်သေးတာပေါ့ခွန်ရဲ့နဲ့ပြန်လွတ်လာလို့ခွန်ရဲ့ထားပါအောင်ဗျာမိတွေတဏှာကြီးလောက်ရှို့ကြည့်ပါအောင်ခံနိုင်မလားတို့အောင်ခွန်ရဲ့မိလောင်ခံရတယ်ဆိုတော့စဉ်းစားကြည့်ပါအောင်ဘလောက်ခံရမလဲဟုတ်တယ်မလားအဝိသိမိရအခုဒီကလျှက်စစ်မိတွေတည်းပြင်းတယ်စာပေမှာပြောထားတာပါဟလားစာပေမှာဟိုတွေ့ ဟိုတကယ်တော့ရောက်ဖူးမှာပေါ့ဗျာဘောအထထဆိုတော့ရောက်ခဲ့မှာပေါ့တခါတည်းထင်းအဆိုတွေလဲအစီ10သီးလောက်ပုံထားတာငရဲမိလေးတစ်သက်ချလိုက်တာနဲ့ပြာတော်မကြောင်ရှိတ်ဆိုကုံသွားတယ်အဲ့လောက်ပူတာအဲ့လောက်ပူပေနဲ့မသေးဘူးတဲ့ကာမတတ္တိမြတ်အံ့ဩကိုကောင်းတယ်နော်တော်ကံရာဇံရာလောကရာဖယားရာဟာဘလို့များဖြစ်တာပါလိမ့်သိပ္ပံနည်းနဲ့သွားတိုင်းမနေနဲ့ယူသွားလိမ့်မယ်အဲ့ဒါသိပ္ပံနည်းနဲ့တိုင်းလို့မရဘူး ကိုသူများပြောတဲ့စကားတွေကိုအခုမှဖုံးနဲ့ကြားနေရတယ်ဖုံးကလိုင်းမိမှကြားတာလိုင်းမမိရင်ကြားပါမကြားဘူးစက်တွေပြက်နေပိုးတွေဝင်နေတဲ့ဘာပိုးတွေမှမလဲဟောတမာရိရတဲ့ပုဂ္ဂိုလ်ကဘာပိုးမှမဝင်ဘူးရတယ်ဘယ်တော့နတ်ပြည်ကနတ်သားတွေပြောတာတော့ကြားကဲနေသိပ္ပံဘလောက်ထုံကထုံကဗျာဟိုးနတ်ပြည်ကိုထားပေါင်းဘေးနာပိတ်တာတွေပြောတာတော့ကြားရလားမကြားဘူးမကြားဘူးမကြားဘူးတော်တော် မြတ်စွာဘုရားရဲ့ဝါဒအမတန်သားတယ်ဆိုတာပြောနေတာနော်သူတော်ကောင်းတို့ကောင်းကင်မှာနတ်တွေရှိတယ်တဲ့သူတော်ကောင်းတို့နတ်ပြည်များဓာတ်ဝင်ရိုက်တာတွေ့ဘူးလားဘယ်ရိုက်လို့ရမလဲရိုက်လို့မှမရမရတဲ့ဟာတမာရီရှိတဲ့သူမြင်တယ်ဗျတမာရီရှိတဲ့သူအခုလောကမှာရှိတယ်တမာရီရှိတဲ့သူတွေမြင်တယ်ကိုယ်တိုင်လည်းသွားလို့ရတာတွေသွားလို့ရတယ်ရှိတယ်အဲ့တော့ပိဋ္တာတွေဆိုတာပိဋ္တာတွေဆိုတာဥပဇင်းတို့ဟိုတောင်မို့လူဆရာတော်ဘုရားကြီးတာမှာသွားတော့ အင်္ဂလိပ်ကြီးတွေရက်ရှည်ရှည်ကြီးတွေနဲ့အမှန်တန်ကြိုးစားတယ်ကင်မရာကြီးတွေနဲ့ကင်မရာကြီးတွေညာဘက်မှာဦးဇင်းတို့ကလည်းအဲ့လိုပဲရှောက်သွားနေတာတွေ့တော့ဟာဘာလုပ်တာလဲအဲ့အင်္ဂလိပ်ကြီးတွေအင်္ဂလိပ်ယဟန်တော်ကြီးတွေပေါ့လေသူတို့ယဟန်နေဘာလုပ်တာလဲဆိုတော့တရေကိုဓာတ်ပုံလိုက်ရိုက်နေတာဘယ်တွေ့မလဲတုံးတော့ဟုတ်တယ်မလားတမာတိရှိရင်မမြင်ရင်အဆုံးတွေ့ရအံ့ဩလောက်အောင်တွေ့ရတယ်တမာတိရှိတဲ့ပုံကများစာအုပ်တွေထဲမှာရှိတယ်နော်တို့အောင်အများကြီးတွေ့ရတယ် အဲ့ဒါကြောင့်မလို့မြတ်စွာဘုရားရဲ့ဝါဒဟာအမှန်တရားကိုညွှန်ကြားပြတာအဲ့တော့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့မရဲကြတယ်အကုသိုလ်တွေလုပ်ပြီးတော့နတ်ပြည်ရောက်သွားတယ်အမှတ်တမဲ့ဆိုတွေးဝေသွားတတ်တယ်နော်သူတော်မြတ်စွာဘုရားရဲ့တရားတော်တွေနာကြားထားလေ့လာထားတဲ့ပုဂ္ဂိုလ်တွေတွေးဝေစရာလိုပါအောင်မတွေးစရာမလိုဘူး तू အကုသိုလ်လို့လည်းတနေ့ကျတော့ခံရမှာသို့တော်လည်းသုတိပြကျွေတေကံဒီမှာမိကောင်းဆွေကောင်းနဲ့တွေ့သွားမယ် तू ကိုယ်တိုင်လည်းပဲနှလုံးသွင်းမှန်သွားမယ်ဆိုလို့ရှိရင် သုတိပြကျွေတေကန်ဒီမှာဖရာတရားတတာနဲ့နတ်ပြည်ရောက်ချင်းရောက်နိုင်တာပေါ့သုတိပြကျွေတေကန်ဒီမှာနှလုံးသွင်းမှန်သွားတာဟုတ်တယ်မလားကုသိုလ်ကောင်းမှုတွေတော့လှုပ်ထားတာပဲဖရာတဲကြောင်းဆောက်ကုသိုလ်ကောင်းမှုတွေလှုပ်ထားတယ်သင်္ကန်းတွေလည်းလှူထားတယ်ဝါဆိုသင်္ကန်းတွေဟာတရားဘောတွေလည်းကျင်းပလိုက်ရတာထခါထခါကုသိုလ်ကောင်းမှုတွေလှုပ်ထားတယ်ကုသိုလ်ကောင်းမှုတွေလှုပ်ထားပြီသုတိပြကျွေတေကန်ဒီမှာကတမထဝိပဿနာဘာမှကြာကြာနာနာလှုပ်မထားဘူးဘာမှကြာနာနာလှုပ်မထားတဲ့အခါကျဝေဒနာတွေတက်လာတဲ့အခါကျတော့စိတ်ဆိုးစိတ်ညစ်တွေဖြစ်မယ် ကြံတဲ့သူတွေကိုစိတ်မချလက်မချနဲ့ငါမရှိရင်တော့ခက်တော့မှာပဲငါမရှိရင်ခက်တော့မှာပဲကြံတဲ့သူကမခက်ဘူးသေတဲ့သူကခက်တာပဲအဲ့ဒါသေတဲ့သူကခက်တာပေါ့ကြွမှမကြွတော့တာဘူးတချို့အမြဝေတာဒါတို့မခေါ်ဘူးခက်တီတီလုံးနေဆိုတာအဲဒါဦးဇင်းတို့ကိုယ်တိုင်တွေ့တာမဟုတ်ပါဘူးကြားမှုနာဝတွေပြောပြတာပါဟာခမရဗျာတကယ်မြင်ရကြားရတယ်ဆရာတော်ကြီးတွေပြောဥပါတယ်တို့အောင်ဘာဖြစ်လို့ဒါတို့မခေါ်တာလဲမင်းအတွက်ဒီလောက်တောင်အမြအတန်းနေဝေးနေတာ မခေါ်ဘူးတဲ့ဘာဖြစ်လို့မခေါ်လဲဒီအိမ်ကနေထွက်သွားမှာဆိုတော့မခေါ်နိုင်ဘူးတဲ့တချို့ဆိုတစ်ပင်အောင်မှာဝို့တို့ထိုင်းနေရတယ်ဝို့တို့ထိုင်းနေရတော့တစ်ပင်မော်တက်ပါလားဟာအပေါ်မှာအများကြီးပဲတက်လို့မရဘူးတဲ့အဲ့ဒါမျိုးတွေအများကြီးပဲဒါတွေတက္ကသိုလ်ရှင်သီရိရေးတဲ့စာအုပ်တွေမှာပေတာလောကတို့လောကမှာတကယ်ဖြစ်ရဆန်းနေအများကြီးပဲအခုစာအုပ်တွေရှိပါတယ်အဲ့ဒါတွေဖတ်ကြည့်ပါတကယ်ဖြစ်တာတွေဓာတ်ပုံတွေနဲ့တကွလိပ်စာတွေနဲ့တကွအကုန်လုံးထည့်ရေးထားတယ် ဘယ်အတွက်ရေးတာလဲဆိုတော့ကံကံရဲ့အကျိုးကိုနှစ်နှစ်ကာကာသဘောပေါက်သိရင်ပြီးတာပဲပြတ်တာပဲထင်းနေရတယ်မပြီးဘူးဗျသိရင်ပြီးတယ်ပြတ်တယ်ဆိုတာဥစ္စေတာဒိဋ္ဌိမပြီးဘူးကံရှိရင်ဆက်ပြီးတော့อืม9နိုင်တောင်ထိုးသွားအဲ့တော့အဲ့ဒါထေရဝါဒရဲ့မှန်မှန်ကန်ကန်သင်ကြားပေးပုံပြောတာเนาะအဲ့တော့အချိန်များတော့ဒီဝဏဝါဒီဏိဂုံမထေလေးအကြောင်းအတင်းချင်းချုပ်ပြောပါ မြတ်စွာဘုရားရဲ့တရားတော်တွေနာပြီးတော့တန်ဝေကတွေကြီးကျယ်ရတော့မြန်မြန်ဆန်းဆန်းမဉဏ်ဖုန်ဉဏ်ရအောင်ကြိုးစားအားထုတ်မှပဲဆိုပြီးတော့သူ့ဆွေမျိုးတွေရှိတဲ့သူ၅ပါးလောက်ဇာတိပါတိသင်ဝိနည်းတွေပါတိသင်ပြီးတော့သူ့ရဲ့ဆွေမျိုးတွေရှိတဲ့နေရာမှာသွားပြီးတော့တရားအားထုတ်တရားအားထုတ်တယ်အာသရိတအလှူကြီးတွေပေးတာလို့ဟလာအနာတပိန်တထေးကြီးကနေပြီးတော့လှူတာတို့ဝိတာခာကျောင်းမကြီးကလှူတာဘယ်လှူမှမသွားဘူးသူ့လီကူမှာပဲသူအားထုတ်တယ်အားထုတ်တဲ့အခါကျတော့ကြားလာတော့တရားတွေတက်လာတာပေါ့လေ တရားလေးတက်လန်းလေးပိုအားထုတ်လေးအဲ့တဲ့ခါကျတော့တချို့ကသူဒီနိဂမဝါဒီနိဂုံးကိုအမိပြုတ်နေတဲ့ဥဒိတဟာသူ့ဆွေတွေမျိုးတွေကိုအမတန်မမောတာပဲနည်းနည်းလေးတောင်မှပဲမစွန့်နိုင်မခွာနိုင်ဘူးသူ့ဆွေမျိုးတွေနားမှာပဲနေတာပဲဆိုပြီးတော့အဲ့ဒါမြတ်စွာဘုရားကိုရှောက်ထားကြတော့သူတို့ရဲ့တန်တရားကင်းအောင်ခေါ်ပြီးတော့မြတ်စွာဘုရားကတော့တည်ပြီးသားပဲရွှေဉဏ်တော်ရှိတာဒီနိဂမဝါဒီဒိဋ္ဌာမထေဟာ တရားတွေကြိုးစားနေတယ်သတိပဋ္ဌာန်တရား၄ပါးတွေကြိုးစားပွားများအားထုတ်ဓမ္မ၅ဝါနေတုန်းကလည်းပဲမြတ်စွာဘုရားတရားတွေနားပြီးတော့နှစ်နှစ်ကာကာသဘောပေါက်သွားနာတော့နာတာပဲနာတာချင်းမတူနာပြီးတော့ပြန်သုံးတတ်တဲ့ပုဂ္ဂိုလ်ကပိုသဘောပေါက်နာတော့နာတာပဲနာပြီးတော့ဒီပြင်အလုပ်တွေလုပ်နေတယ်ပြန်မသုံးတတ်ဘူးနောက်တရားတွေတော့ထပ်တာတယ်မသုံးတတ်ဘူးဆိုလို့ရှိရင်ရင်နဲ့ကြာကြာနာနာမရောက်နိဂမဝါဒီဒိဋ္ဌမထေရဇေရုံကျောင်းတော်ကြီးမှာနေတဲ့ကိုပါ နားလဲနားလဲနှလုံးနဲ့နှလုံးသွင်းတယ်။အော်မြတ်စွာဘုရားဟောထားတာတကယ်အရေးကြီးလို့ဟောထားတာပဲအချိန်မျိုးတင်အချိန်မျိုးအပေကြနိုင်တယ်ခုလိုသာသနာတော်ကြီးနဲ့တွေ့ကြုံနေတဲ့အခါမှာဒီအခွင့်အရေးလည်းမလွတ်မခံနဲ့ဒီဒီအခွင့်အရေးကြော်သွားလို့ရှင်အဲ့ဒါငရဲကြပြီးတော့စိုးရင်ရလိမ့်မယ်မြတ်စွာဘုရားခဏခဏဟောတယ်ဒေါ်လဘတရား၅ပါးလည်းနေ့တိုင်းနေ့တိုင်းဟောတယ်အဲ့ဒါမြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းဆင်ခြင်ပြီးတော့အချိန်ပြည့်သူအားထုတ် မမေ့မလျော့မပေါ့မဆအားထုတ် အထုတ်ပါများတရားတွေနာထားတာကလည်းထောက်ပံ့ပေးတယ်တရားအထုတ်တာလည်းဉာဏ်နေတက်တရားအထုတ်တာဉာဏ်နေတက်လာသူဘလို့မြင်လာတယ်ဆိုတော့အစတုန်းကတော့တရားတွေတပတ်တွေမွေတွေကြားတွေဆင်းတွေဒါတွေကဘေးတွေရန်နေပေါ့ကြောက်စရာတွေလို့ထင်တာနောက်တကယ်အားထုတ်တဲ့အခါကျတော့ဒါတွေကဘေးတွေရန်နေအဓိကမှမဟုတ်ပဲအဓိကဘေးရန်အန္တရာယ်ကမေ့လျော့ပေါ်ဆမှုပဲမေ့လျော့ပေါ်ဆတာနဲ့ကိလေသာဝင်တာမလားသူတော်မေ့လျော့ပေါ်ဆတာနဲ့အဝိဇ္ဇာတန်းဝင်တာပဲနောက်ဒိဋ္ဌိတို့တဏှာတို့မျိုးစုံဝင်တော့တာ ဩမေ့လျော့ပေါ်ဆာခြင်းတခက်ပေးပဲအဲ့တော့မမေ့မလျော့မပေါ်မဆာအမြဲတမ်းရှုမှတ်ပွားများနေမှဆိုပြီးတော့ရှုမှတ်ပွားများမှုနဲ့ तू ဟာမွေ့လျော့ဘဲမှမသွားဘူးသူကြောင်းလေးမှာပဲသူကြိုးစားအားထုတ်နေတဲ့အခါကျတော့ညံနေရင်းကျက်ရင်းကျက်ရင်းကျက်ပြီးတော့ဗထုံးမှာကြာခဲ့သူနေအောင်လာတာနဲ့တန့်ပွင့်တော့မယ်ဗထုံးမှာကြာခဲ့သူမြတ်စွာဘုရားတရားတန်ကြားရင်တခါတည်းမညံဖုန်ညာနေရတော့မယ်အချိန်ကြီးရောက်အဲမြတ်စွာဘုရား မြတ်စွာဘုရားတော့အကုန်လုံးသိတာပဲဒီချိန်ဒီခါမှသူအိန္ဒြေရင့်ကျက်နေပြီအများလဲတန်နေရကင်းအောင်သူလဲတရားရအောင်ဆိုမြတ်စွာဘုရားအဲ့သူခေါ်ခိုင်းပြီးတော့ပိဋကရှိမှာပဲจิตာจิตာကိုယ့်ရဲ့ဏီကုံးလေးမှာပဲဆွေမျိုးတွေကိုနိုင်ရောတင်ဖြစ်ပြီးတော့ဆွေမျိုးတွေကမခွဲနိုင်မခွာနိုင်မဲနဲ့ဆွေမျိုးတွေနဲ့ရောနှောပြီးတော့နိုင်ရောတင်တွေဖြစ်ပြီးနေတာလားဘုရားသိရတာနဲ့မေးတာအများတန်နေရကင်းအောင် အဲ့လိုမဟုတ်ပါဘူးခင်ဗျာတပည့်တော်ဆွေတွေမျိုးတွေပတ်ဝန်းကျင်မှာနေပေမဲ့လို့တပည့်တော်ဆုံးခံရုံပဲဆုံးခံပါတယ်ကြံတဲ့အချိန်မှာတပည့်တော်တရားအားထုတ်နေပါတယ်ခင်ဗျာတပည့်တော်မေ့လျော့ပေါ်ဆာခြင်းကိုဘေးလို့စိတ်ထဲမှာမြင်နေပါတယ်ခင်ဗျာတပည့်တော်မလွတ်လောက်စိတ်ထဲမှာနည်းနည်းမှ တတိတွေလွတ်မသွားအောင်အမြဲတမ်းကြိုးစားနေပါတယ်ခင်ဗျာအဲ့တော့မြတ်စွာဘုရားက သူ့ဝါဇတ်ကိုဟောတယ်သူ့ဝါဇတ်ဆိုတာကျေးမင်းဇတ်အေးငါဘုရားလည်းဟိုတော့အဲ့ဒီလိုပဲ တက်ရှိတယ်မဟုတ်တက်မဲ့ကိုတော့ကျေးဇူးဆက်ဖူးတယ်ဆိုတော့မြတ်စွာဘုရားသူ့ဘာသာကျေးမင်းဖြစ်စဉ်အခါတုန်းကဟိမဝန္တာမှာကျေးတွေအများကြီးပဲအုပ်ချုပ်ရတယ်မြတ်စွာဘုရားကျေးမင်းပေါ့ရေတဖန်းပင်ကြီးအသီးတွေဝေးနေအောင်သိတယ်ဝေးနေအောင်သိတဲ့အခါကျတော့အဲ့မှာသီးတွေအကုန်လုံးအဲ့ဒီမှာနေကြထိုင်ကြစားကြတောက်ကြနောက်တစ်ဖြည်းဖြည်းဖြည်းနဲ့အသီးတွေတုံးသွားတဲ့အခါကျတော့ဒီပြင်အပင်တွေအသီးတွေကိုဒီပြင်ကျေးတွေကနေပြီးတော့အဲ့ဒီအပင်ကနေခွာပြီးတော့ဒီပြင်အပင်တွေလျှောက်စားကြတယ် မြတ်စွာဘုရားအလောင်းကြီးမရတော့အဲ့တဖန်းပင်မှာပဲနေခဲ့တယ်လိုက်မသွားဘူးတဖန်းသီးတွေကုံတော့တဖန်းညွန့်ကိုစားတယ်တဖန်းညွန့်ကုံတော့တဖန်းရွက်ကိုစားတယ်တဖန်းရွက်ကုံတဖန်းရွက်တွေတရားမရနေပြီအဲ့ချိန်မှာညီတော်အာနန္ဒာအလောင်းကတရားမင်းဖြစ်ကျေးမင်းရဲ့စိတ်ဓာတ်ကိုစမ်းမယ်ဆိုပြီးတော့ရွက်တွေအကုန်လုံး၆အောင်လုပ်ပြအချောက်ပဲအခောက်ကလေးစားပြီအဲ့ဒီအခောက်ကတခါအမှုန့်ဖြစ်အောင်တခါတကိုးနဲ့လုပ်အမှုန့်ဖြစ်တော့တင်းငုတ်တို့ကြီးဖြစ် တင်းကုတ်တော်ဘုမာနေအမှုံလေးစားလိုက်ရေတောက်လိုက်ခင်းငံမြေရေတောက်ပြီးနေတယ်အဲတော့မှအရှင်အာနန္ဒာအလောင်းကဟင်းသာအောင်ဖန်ဆင်းပြီးတော့လာတယ်အဆွေကြီးမင်းဒီတော်ကြီးထဲမှာတတိတဏ္ဍာနေအများကြီးပဲအတိဏ္ဍာနေတိနေတဲ့အပင်နေအများကြီးပဲအဲ့ဒီအပင်နေရှိရတာနဲ့ဒီတင်းကုတ်တော်ကြီးမှာဘာဖြစ်လို့ကြီးမင်းဟာဒီလောက်ဆွဲဆွဲမဲ့မဲ့ဒီမှာဘာဖြစ်လို့နေရတာလဲတိဏ္ဍာနေတော်တော်မှာရှောက်စားပါလား အဲ့တော့မှအဆွေဟင်းတာမင်းဒီသစ်ပင်ကြီးစီကားတုံးကကျွန်ုပ်တို့ကြီးတွေဒီမှာနေပြီးတော့အကုန်လုံးစားကြတောက်ကြတယ်ကျွန်ုပ်တို့စားကြတောက်ကြလို့အသီးတွေတုံးပြီးတော့ဟောနောက်ကြတော့အပင်ကြီးကဒီလိုဖြစ်သွားတယ်သူရှိရစားခဲ့ဘူးတဲ့အတွက်ကြောင့်သူဟာကျေးဇူးရှင်ပဲကျေးဇူးရှင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အတတ်နိုင်ဆုံးဓမ္မပဲနေမယ်ဘယ်မှမသွားဘူးအဲ့တော့မှဟောတစ်ပင်ကိုတော့မှကျေးဇူးတင်တတ်တယ်ဆိုပြီးတော့ညီတော်အာနန္ဒာအလောင်း တရားမရတိပ္ပဉ္စီကိုပြန်ပြီးတော့အတိပင်အတိတွေဝေအောင်ပြန်ပြီးဖန်ဆင်းပြီးတော့မှပြန်သွားတယ်အဲလိုဂျေဇုရှင်ကိုဂျေဇုသိတဲ့သဘောသူမွေးဖွားလာတဲ့ရရွာဇာတိမိဘတွေဆွေမျိုးတွေမိမိလူလားမြောက်အောင်သင်ကြားပေးတဲ့နေရာတွေကဂျေဇုရှင်ပဲအဲ့ဒီဂျေဇုရှင်တွေကိုဂျေဇုဆက်တာဘယ်လိုဂျေဇုဆက်တာဆုံးခံသောအဖြစ်ဂျေဇုဆက်တာသူတရားအထုတ်နေတဲ့ပုဂ္ဂိုလ်ဆွန်းလောင်းတဲ့ပုဂ္ဂိုလ်တွေအမတန်ကျေးဇူးမများဘူးလား အဲအဲ့ဒါကျေးဇူးဆတ်တာပဲအဲ့တော့မိဘတွေလည်းကျေးဇူးဆတ်ရောက်လို့ဆွေမျိုးတွေလည်းကျေးဇူးဆတ်ရောက်တယ်ကိုကိုယ်တိုင်လည်းမြတ်စွာဘုရားရဲ့စကားကိုနားထောင်ကြိုးစားပွားများအားထုတ်တော့မှမြတ်စွာဘုရားကနေပြီးတော့ဟောကြားမမေ့မလျော့မပေါ်မဆခြင်းနဲ့မွေ့လျော့တော်သူမေ့လျော့ပေါ်ဆခြင်းကိုဘေးလို့မြင်တဲ့ယဟန်ဟာယဟန်ကိုအဓိကဟောတာပေါ့လူပဲဖြစ်ဖြစ်ပေါ့ယောဂီပုဂ္ဂိုလ်ဟာသမထဝိပဿနာတရားတို့မှာမဉ္ဇဏ်ဖုန်ဉဏ်တို့မှာဆုပ်ယုပ်ခြင်းကမထိုက်ဘူး နိဗ္ဗာန်နဲ့ဤသွားတယ်လို့မြတ်စွာဘုရားဟောကြအပမဒရတောဘိက္ခုပမတိဘယဓာတိဝါအဘဘောပရိဟာနာယနိဗ္ဗာနတေဝတန္တိကေဒါတဝိနှလုံးပြောပြောင်းဥသူတော်ကောင်းတို့အပမဒရတောမမိတ်မလျောမပေါ်မဆသတိတရားမြဲခြင်း၌မှုလျောသော ဗမာတိမိတ်လျော့ပောစာခြင်း၌ဘယဓာတိဝါဘေးဟုရှုလေရှိသောဘိက္ခုယဟမြတ်တိယောဂီသူမြတ်တိပရိဟာနာယမဉ္ဇဉ်ဖုန်ဉဏ်တို့မှာဆောယုတ်ခြင်းကသမထဝိပဿနာတရားတို့မှာဆောယုတ်ခြင်းကအဘဘောမထိုက်ပါပေနိဗ္ဗာန်သေးဝနိဗ္ဗာန်နှင့်သာလျင်တန်တိကေနိဗ္ဗာပေဣတိဤကဲ့သို့ဘဂဝါသုံးလောကထိုးတာမြတ်စွာဘုရားသည် ဟောစာကရုဏာရှိသောပညာအဖြင့်ကောင်းစွာမသွေဟောကြားတော်မူလိုက်ပါ၏တည်းခုနဗရုံမှာကြာပန်းခဲ့သူတရားတွေကအများကြီးကြင့်ကြံကြိုးကုပ်အားထုတ်ထားတော့မြတ်စွာဘုရားဟောလိုက်တာနဲ့သူဣန္ဒြေတွေအလိုအပိုလေးတွေတဲ့ပြီးဣန္ဒြေညီမျှတရားနဲ့ ပညာဝရိယနဲ့တမာရီညီမျှပြီးတော့တခါတည်းတရားတော်လဲဆုံးလေးမဲ့လေးဖို့တခါတည်းအစစ်အသင်ရသောတာပန်တရားကအနာဂတ်ယဟနာဖြစ်ပရိသမီတာပတ္တယဟနာကြီးဖြစ်သွားတယ်တဲ့အဲ့ဒါမမေ့မလျော့မပေါ့မဆလို့ဖြစ်တာမလားအဲသူတော်ကောင်းတွေလည်းပဲမမေ့မလျော့မပေါ့မဆကြိုးစားပွားများအားထုတ်သောအဖြစ်သူတော်ကောင်းတို့လိုလားကြတဲ့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုဘုဇီကုံကဆိုက်ရောက်၍ မျက်မှောက် ပြုနိုင်ကြပါစေကုန်တည်းအေးသူတော်ကောင်းတို့ရဲ့အစီအစဉ်ပြောပါယုတိလေးမြတ်စွာပัญญาလျှောက်ထားပါတယ်ကျေးဇူးတော်ရှင်ဆရာတော်ရှင်သမြတ်ဖျားဒီနေ့ဖျားပြီးတော်များထေရဝါဒဓမ္မသင်ဤ86ကြိမ်မြောက်တရားပွဲဓမ္မသဘင်ခန္ဓာတွင်ဆရာတော် ဖះမနေဖះပြီးတော့များကို မမေ့မလျော့မပေါ်မဆရှင်းသည့်နိဗ္ဗာန်ရောက်ကြောင်းတည်ဟူသောတရားသူတရားမြတ်ကြီးကိုဟောကြားပြသဆုဆုံးခဲ့ယုံမြမကာထေရဝါဒလမ်းစဉ်များနဲ့ထေရဝါဒ၏ညွှန်ကြားချက်များကိုလည်းသိရှိနားလည်ခွင့်ရအောင်ဟောပြောပြသဆုဆုံးမှပေးတော်မူသည့်အတွက်ဖះပြီးတော်များအတွက်လွန်စွာကျေးဇူးကြီးမားလာပါတယ်ဆရာတော်ရှင်သူမြတ်ဖះတို့များမကာဘေးအရာတွင်ရှိကြပါကုန်သောတရားလို